တရားတထိုင်နဲ့နဲ့လည်းရတယ်နော်သဘောပေါက်သွားအဲကမ္မထမ်းပြတဲ့ပုဂ္ဂိုလ်ကပြောလိုက်လို့ရှိရင်ငါဟိုအတိတ်ကသိထားတဲ့အတိတ်ဟာကိုဝေးချိတ်ထားလိုက်ပါအခုကစိတ်ကြီးပြင်ပေးမလို့အဲနောက်ကြလဲထိုင်တတ်အောင်စိတ်ကလေးတွေဟာကနဦးစိတ်ကလေးဟာ ကိုလောက်ထားတဲ့တရားတွေလည်းလောက်ထားပေါ့လေနည်းနည်းလေးချထားလိုက်ပေါ့အဲ့တော့ကနုစိတ်ကလေးကအာနာပါနတတိကိုယူလိုက်ပါဘာကိုယူရမလဲတောနာလေးကိုနာငါသိပါကန္နာလေးကိုနာငါသိပါမျက်စိမိတ်ပါဒါအခုသင်္ကန်းပေးတာနော်မျက်စိမိတ်ပြီးတော့အရိယပဋ္ဌာနာတင်းတင်းကြက်ကြက်ကြီးလေးလောက်ရမယ်တရားမျိုးမဟုတ်ဘူးသဘာဝလေးသဘာဝလေးပြေးမှာပြင်းပြင်းထန်ထန်ကြီးလေးရှူရမယ်တရားမျိုးမဟုတ်ဘူးသဘာဝပြေးမှာ စိတ်ကလေးကိုလိုက်ပါအဲ့တော့မျက်စိမှိတ်ပြီးတော့အစ္စတသဏ္ဍာန်ကတွန်းလိုက်တဲ့သဘောလေးဗဟိတကတွန်းဝင်လာတဲ့ကန်လိုက်တဲ့သဘောလေးအဲ့ဒီတွန်းလာလေးကိုသိယုံသိလိုက်ပါကန်လာလေးကိုသိယုံလေးသိလိုက်ပါသိတဲ့သဘောလေးကိုလိုက်ပါအဲ့တော့တွန်းလာလေးသိကန်လာလေးသိတွန်းလာလေးသိကန်လာလေးသိဒီသိပဲလိုက်အောင်ဒီသိလိုက်လာတော့တော်တော်ကြာကြတော့ကြာကြာထိုင်မှများလာတော့ အခုလာရောက်တဲ့တရားဓမ္မတွေသေဟာနိဆဲဆဲဓာတ်ကြီးလေးပါတဘာဘာသတ်ပါလိမ့်မယ်ပထဝီကလည်းသတ်လိုက်မယ်အာဘောကလည်းသတ်လိုက်မယ်တေဇောကလည်းသတ်လိုက်မယ်ဝါယောကလည်းသတ်လိုက်မယ်ဓာတ်ကြီးလေးပါကတော့တဘာဘာသတ်ပါပဲအဲဒီတော့ဒီဓာတ်ကြီးလေးပါဟာသမထကတော့40ရှိသမထ40ရှိတော့အစေကမ္မထာနဲ့အတုပကမ္မထာနဲ့နာကမ္မထာနဲ့ယုတ်ကမ္မထာနဲ့အဲ့တော့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 ဝေဒနာဖြစ်လာတော့အတိတ်ကကံပါလာတယ်နာတလက်ထဲနဲ့ဆေးဖော်လို့မရဘူးတရားဆိုတဲ့ဥစ္စာအခုဒကာကြီးတွေဒကမာကြီးတွေအသာချင်းလည်းမတူဘူးရုပ်ချင်းလည်းမတူဘူးအရာချင်းလည်းမတူဘူးအလုံးချင်းလည်းမတူဘူးမတူပါဘူးတရားချင်းလည်းတူသလားတဲ့မတူပါဘူးသမထက40ရှိတယ်နံကမထာကနေပြီးသောတာပန်တည်တယ်ရုပ်ကမထာကနေပြီးသောတာပန်တည်တယ်အသင်ကမထာကနေပြီးသောတာပန်တည်တယ် အဲအရေးကြီးဆုံးအချက်ကဘာလဲတဲ့အတိတ်ကကံပါလာတဲ့တရားကံပါလာလို့လည်းကျင့်ကံမပါရင်ဘယ်တော့မှမကျင့်ဘူးအဲ့တော့အတိတ်ကကမ္မထပေးမှာအဲ့တော့အခုရှုနေလိုက်တဲ့အချိန်ကအာနာပါနသတိကိုယူလိုက်တောနာလေးဒီကာနာလေးဒီတောနာလေးဒီကာနာလေးဒီဘာမှမသိနဲ့ဒီတစ်ခုတည်းသိတာတော်တော်ကြာကြတော့အသိကမ္မထအတိတ်ကလာတော့အသိကမ္မထရှုလာတဲ့ပုံကိုကြတော့အာယုံနမိတ်ထဲမှာပေါ်လာတယ် လိုပေါ်လာမလဲတဲ့အသိနေအသိရုပ်တရားတွေဟောက်ပြန်နေတဲ့သဘောတရားတွေပေါ်လာတယ်သိနာတွေနေတာတွေကျူတာတွေမဲတာတွေဗရမညာရောက်နေညာရောက်နေရေတော်တွေတောင်းပုတ်ပြပင်လေတွေတောင်းရှင်လူဘုရားကြီးတွေဒါတွေပေါ်လာတယ်ပေါ်လာပြီဆိုလို့ရှိရင်ပေါ်လာတဲ့ရုပ်ကိုအသိရုပ်တရားကို အရှုကံပေါ်လာပြီတဲ့အရှုအာယုမှန်မှမှပညာတတ်မှန်မှပရမပေါ့ပညာတတ်မှမှန်လို့ဆိုပရမဘယ်တော့မှပေါ့အဲ့တော့ပညာတတ်မှန်ရအသိနေပေါ်လာရင်ဘယ်ကိုစိတ်ကလေးကဘယ်လိုထားရမလဲဘယ်လိုရှုရမလဲတဲ့ဩရုပ်ကိုဖောက်ပြန်တဲ့သဘောပါလားဖောက်ပြန်ပြီးပြက်ပါလားလို့တိမ့်တယ်ဝါတယ်နေတယ်ဖြူတယ်မဲတယ်လို့မသတ်မှတ်နဲ့သတ်မှတ်လိုက်ရဝေဒနာတဏှာကူသွားလိမ့်မယ် ရုပ်ဤလက္ခဏာကိုဖောက်ပြန်တဲ့သဘောပါလားဖောက်ပြန်ပြီးပြည့်ရတဲ့သဘောအဲ့ဒီသဘောလေးကိုရှုလိုက်ဖောက်ပြန်တဲ့သဘောလေးကိုသိတခုပြီးတခုရုပ်တွေကလည်းဖောက်ပြန်နေတာတွေ့လေစိတ်နာကပေါ်စိတ်နာက ပြက်လိမ့်မယ်နေတာကပေါ်နေတာက ပြက်လိမ့်မယ်ဖြူတာကပေါ်ဖြူတာကပြက်လိမ့်မယ်မဲတာကပေါ်မဲတာကပြက်လိမ့်မယ်ကြောက်စင်းသူဘုရားကြီးပေါ်ကြောက်စင်းသူဘုရားကြီးကပြက်လိမ့်မယ်ရေတွေပေါ်တော့ရေတွေပြက်လိမ့်မယ်တော်တွေပေါ်တော့တော်တွေကပြက်လိမ့်မယ်အဲ့ဒီ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 အာနာပါနတတိကိုယူလိုက်တဲ့အချိန်ခါအတိတ်ကာလတော့ကသုတ်တံသွားပြီးရှုပ်ထားတဲ့ပုဂ္ဂိုလ်အတုပပฏิကာမနမိတ်ယူထားလို့အခုပြစ္ဆုတ်ပံကာလကျတော့ပฏิကာမနမိတ်ပေါ်လာအာယုံထဲမှာပေါ်လာဘယ်လိုပေါ်လာအတိတ်ကကမ္မထာဒါတရားယောဂီတွေအတိတ်ကကမ္မထာပေါ်လာတော့အယုစုကြီးရှုပ်လာတဲ့ပုဂ္ဂိုလ်ကျတော့အခုကအယုစုကြီးပေါ်လာတယ်လတ်လတ်သက်သက်ကြီးရှုပ်လာတဲ့ပုဂ္ဂိုလ်လူသေးကောင်လတ်လတ်သက်သက်ကြီးရှုပ်လာတဲ့ပုဂ္ဂိုလ်ကျတော့လတ်လတ်သက်သက်ကြီးပေါ်လာတယ် လောက်တဖွာဖွာရှုလာတဲ့ပုဂ္ဂိုလ်ကလောက်တဖွာဖွာပေါ်လာတယ်ကြီးကန်းတွေကထိုးလက်ဓာတွေကဆွဲဆွဲပြီးတော့အဲ့ဒီလိုအတိတ်ကရှုလာတဲ့ပုဂ္ဂိုလ်အခုပြစ္ဆုတ်ပါကာလရှုလိုက်တဲ့ကဒီကမ္မထံပေါ်လာအဲ့ဒီကမ္မထံပေါ်လာတဲ့အချိန်ခါကျတော့မကြောက်ကြနဲ့အတိတ်ကပါလာတဲ့အမွေတွေဗျာအဲတချို့ကတော့ဒါတွေပြောနေပြောလာကြအပညာတွေပါကွာလို့ဆိုပရမတ်နဲ့ပညာမကွဲတဲ့ပုဂ္ဂိုလ်တွေပြောနေပြောလာရှိအဲအတိတ်ကအမွေကမ္မထံနေဗျာအတိတ်ကပါလာတဲ့ကံတွေဗျာအဲ့ဒီကံဆိုရင်အဲ့ဒီ အတုပကမ္မထာများပေါ်ရင်ဒီတဘွားတဲ့နိဗ္ဗာန်ပေါ်တော့ဘာကြောင့်လဲတဏှာအရင်သတ်တယ်တဏှာသတ်ပြီသူကအရင်အဲ့ဒီတော့အတိတ်ကပါလာတဲ့အတုပကမ္မထာပေါ်လာလို့ရှိရင်လက်လက်ဆက်ဆက်ကြည့်မြင်တဲ့ပုံကကြတော့မပြောက်စီနဲ့ဒီဟာကြီးကိုရှုပ်ပြီးတော့သူပြစ္ဆုတ်ပါပေါ်လာပြီယုံလားပေါ်လာအတိတ်ကရှုပ်လာတဲ့လက်လက်ဆက်ဆက်ကြည့်အတုပကမ္မထာကိုလက်လက်ဆက်ဆက်ကမ္မထာပေါ်လာဒီကမ္မထာမပြောက်နေတယ်ရှုပ်တော့သူ့သဘောကိုကြည့်တော့သူ့သဘောဘယ်လိုဖြစ်တယ်လဲဆိုတာအတုပရဲ့လက္ခဏာဟာဘယ်လိုဖြစ်တတ်တယ်လဲ သူ့သဘောကိုကြည့်ကြည့်လိုက်ပြီဆိုရင်ဒီလက်လက်ဆက်ဆက်ကြီးအတုပအလောက်ကောင်ကြီးဟာစင်စင်ကြီးသေးနေတဲ့အတုပအလောက်ကောင်ကြီးဟာမျက်စိကြီးတွေကညိုချင်းညိုလာလိမ့်မယ်အသားတွေကကွက်ချင်လဲကွက်လာလိမ့်မယ်မဲချင်လဲမဲလာလိမ့်မယ်နေချင်လဲနေလာလိမ့်မယ် သွေးတွေပြည်တွေသွေးပွင့်တွေပြည်ပွင့်သွေးပုံပြည်ပုတ်တွေယိုစီးပြီးတော့မျက်စီတွေကယိုကျခြင်းကြလိမ့်မယ်နှာခေါင်းတွေကယိုကျခြင်းကြလိမ့်မယ်နားတွေကယိုကျခြင်းကြလိမ့်မယ်ဗိုက်ကြီးတွေဖောင်းလာတယ်ဖောင်းလာလိမ့်မယ်အဲ့ဒီသူသဘောကိုသာကြည့်ပြီးတော့အဲ့ဒါအတုပကမ္မထာရှုဖို့သဘောကိုကြည့်ဘယ်လိုပြောင်းလဲပြီးပြက်တယ်လဲဆိုတာသူသဘောကိုကြည့်မြင်လာတယ်အဲ့ဒါကအတုပကမ္မထာအသိမကမ္မထာကဖောက်ပြန်တဲ့သဘောတရားကိုရှုအသိမကမ္မထာက အော်ဖောက်ပြန်နေပါလားရုပ်ကမ္မထာလို့သူကအစင်းရုပ်ကမ္မထာဖောက်ပြန်ပြီးတစ်ခုပြီးတစ်ခုဖြစ်လိုက်ကျက်လိုက်ဖြစ်လိုက်ပြက်လိုက်ဖောက်ပြန်တဲ့သဘောသာသိတာအဲသိနေဝါတယ်ဖြူတယ်မဲတယ်လို့ဒီလိုမသိနဲ့ဖောက်ပြန်တဲ့သဘောကိုဒီလိုသိလိုက်ပြီးဆိုလို့ချင်းတလောကလုံးဟာပြည့်ဧကောဓမောတစ်ခုတည်းတည်းအောင်ရှုသူကရုပ်ကမ္မထာဆိုတော့အစင်းရုပ်ကမ္မထာဆိုတော့ဖောက်ပြန်တဲ့လက္ခဏာကိုရှုတာပရမတ်ကိုအာယုပြုတာပညာကိုအာယုပြုတာမဟုတ်ဘူးဖောက်ပြန်တဲ့သဘောတရားကိုမြင်အောင်ကြည့်ဖောက်ပြန်ပြီးတစ်ခုပြီးတစ်ခုဖြစ်လိုက်ပြက်လိုက်ဆိုတော့ဖောက်ပြန်နေတယ်အဲ့ဒီဖောက်ပြန်တဲ့သဘောတရားကို ဒါကိုသိချာဒါကပါလေအစင်ကမ္မထာယုတ်ကမ္မထာအတုပကမ္မထာကအဆိုင်ခဲကြီးကိုအတုပအလောင်းကောင်းကြီးတွေပေါ်လာအဲ့ဒီလိုပေါ်လာရင်အတုပကမ္မထာအကုန်လုံးမြင်တာတရားကြားတာတရားနာတာတရားလို့ဘုရားဟောထားတယ်အကုန်တရားကြီးတယ်သဘောပေါက်လို့ရှိရင်ညင်းစရာပြုတ်စရာလည်းမလိုဘူးအဲ့ဒီတော့အတုပကမ္မထာဆိုတာအလောင်းကောင်းကြီးတွေအယိုးစုကြီးတွေပုတ်တာကြီးတွေပွာတာကြီးတွေဒီလိုပေါ်လာတယ်ပေါ်လာပြီးတော့မကြောက်နဲ့အဲစိတ်ကြောက်ဖြစ်တဲ့ဥပါဒံခန္ဓာတွေအဲ့ဒီတော့ ဒီလိုရှုနေပြီဆိုလို့ရှိရင်တလောကလုံးမြင်လာတယ်အသုဘဆိုမြင်လာတယ်အဲ့ဒါအသုဘကမ္မထာနာကမ္မထာတဲ့နာကမ္မထာကအစ္စတသဏ္ဍာန်ကမဟာဘုတ်တက်ကြီးလေးပါဖောက်ပြန်လာတယ်မဟာဘုတ်တက်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါအခုဒီထဲကတရားဓမ္မတွေအခုကျင့်ကြအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေပထဝီဓာတ်အာဘောဓာတ်တိဇောဓာတ်ဝါယောဓာတ်တဲ့ဘုရားကဓာတ်ဟောတယ် ပထဝီဤသဘောတရားအာဘောဤသဘောတရားတေသောဤသဘောတရားဝါယောဤသဘောတရားသဘောတရားတွေပေါ်လာတယ်ပထဝီဤသဘောတရားကကနဦးဥဆောင်တက်တယ်တက်လာတဲ့ကြောက်ကပထဝီကဥဆောင်တက်လာရင်ငါတော့ပထဝီတတ်မယ်လို့တတိချမှအာဘောဥဆောင်တက်လာရင်အာဘောကတတ်လိမ့်မယ်လို့တတိချမှတေသောဥဆောင်တက်လာရင်တေသောကတတ်မယ်လို့ဆိုတာတတိချမှဝါယောဥဆောင်တက်လာလို့ရှင်ဝါယောကတတ်မယ်လို့တတိချမှအဲ့တော့ပထဝီဥဆောင်တက်လာလို့ရှင် အောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဖတာဝေဒနာဖြစ်လာဝေဒနာဖြစ်လာတော့တင်းလာမယ်တောင့်လာမယ်ထုံလာမယ်ဆိုလို့ရှိရင်ပထဝီကတတ်တော့မယ်အဲပထဝီတတ်တော့မယ်ဆိုတော့တင်းလာလို့ရှိရင်ရှစ်စိတ်ကလေးကပွားပြီးတင်းတယ်လို့သိလိုက်ရှစ်စိတ်ကလေးကတင်းတယ်လို့သိလိုက်လို့ရှိရင်အဲ့ဒီစိတ်ကလေးပြောင်းပြစ်ဟိုမှာဝေဒနာတဏှာကုသွားပြီတင်းတယ်လို့အကုသို့အပယ်လေးပါပွားမဲ့စိတ်ကိုနောက်စိတ်ကလေးကအော်ဖောက်ပြန်ရင်ရုပ်ဝေဒနာပါလားလို့အဲ့ဒီစိတ်ကလေးပြောင်းလာဖောက်ပြန်ရင်ရုပ်ဝေဒနာပဲ အဲ့ဒီဝေဒနာပေါက်ပြန်တဲ့ရုပ်ဝေဒနာပါလားလို့အဲ့လိုစိတ်ကလေးသိလိုက်အဲ့ဒီစိတ်ကလေးကနေပြီးတော့တင်းတဲ့သဘောကိုမသိနဲ့တင်းတာမသိပဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာကိုသိလိုက်ဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးစိတ်ကလေးတစ်ခါပြန်ပြောင်းလိုက်ဝေဒနာဒီနာမလားစိတ်ကလေးပြောင်းလိုက်ဝေဒနာဒီနာမလားဆိုနာကိုသာသိလိုက်နာဤသဘောဘာလို့တတ်တယ်လဲသူ့သဘောကဘာလို့တတ်တယ်လဲနာဤလက္ခဏာသဘာဝခံစားပြီးပြည့်တယ် အဲ့ဒီခံစားပြီးပြက်တဲ့သဘောလေးကိုလာပြီးလိုက်ခံစားပြီးပြက်တင်တာလေးလည်းခံစားတယ်တောင်းတာလေးလည်းခံစားတယ်ထုံတာလေးလည်းခံစားတယ်တင်းတယ်တောင်းတယ်ထုံတယ်ကျင်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့ဒီလိုမရှုလိုက်ကြနဲ့ဒီလိုရှုလိုက်ပြီဆိုလို့ရှိရင်ဝေဒနာတနာကုနေပြီဝေဒနာမှာဥပါဒံဖြစ်နေပြီအဲဒီလိုဖြစ်နေပြီဆိုအပယ်မလုပ်ဘူးနာလိုက်တာကြိုက်လိုက်တာထုံလိုက်တာဆိုလေးပဲထောက်ရက်ဆင်းအဲဒီဟာကိုမရှုနဲ့အဲဝေဒနာပေါ်လာလို့ရှိရင်တင်းတာပေါ်လာရင် တင်းတာကိုမသိပဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပဲလို့ဒီလိုသိလိုက်ဒီစိတ်ကလေးကိုဖောက်ပြန်ခြင်းဆိုတာကရုပ်ဝေဒနာဆိုတာနာအဲ့ဒီဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိလိုက်ဒီလိုသိလိုက်ရင်နောက်စိတ်ကလေးကပြောင်းလိုက်ဦးဝေဒနာဒီနာမဟာလားနာကိုပြောင်းလိုက်နာစိတ်ကိုပြောင်းလိုက်နာစိတ်ပြောင်းပြီးတော့နာဣလက္ခဏာသဘောနာဣလက္ခဏာသူ့သဘောကဘာလောက်တတ်တယ်လဲရုပ်ဝေဒနာသူကခံစားပြီးပြက်တတ်တယ်ခံစားပြီးပြက်တဲ့သဘောသာရှိတယ် အဲ့ဒီခံစားပြီးဘာပဲပေါ်ပေါ်ရုပ်ဝေဒနာပေါ်လာလို့ရှင်ခံစားတာနာမ်ကိုသာသိလိုက်အကြောင်းကိုသာပလိုက်ခံစားပြီးပြက်တဲ့သဘောသာသိတင်နာလေးလည်းခံစားတယ်ခံစားပြီးပြက်တဲ့သဘောတောင်းနာလေးလည်းခံစားလိမ့်မယ်ခံစားပြီးပြက်လိမ့်မယ်ထုံနာလေးလည်းခံစားပြီးပြက်လိမ့်မယ်အောက်နာလေးလည်းခံစားပြီးပြက်လိမ့်မယ်ကြတာလေးလည်းခံစားပြီးပြက်လိမ့်မယ်ပူဓာလေးလည်းခံစားပြီးပြက်လိမ့်မယ်အေဓာလေးလည်းခံစားပြီးပြက်လိမ့်မယ်လှုပ်ဓာလေးလည်းခံစားပြီးပြက်လိမ့်မယ်တောနာလေးလည်းခံစားပြီးပြက်လိမ့်မယ် အဲ့ဒီလိုခံစားပြီးပြက်တာပြက်တာကိုဒါသာသိလိုက်ပါအဲ့ဒီကြောင့်မှအတိလေးခံစားပြီးပြက်တယ်အတိလေးဖုံသွားတယ်အဲ့ဒါနာကမ္မထာမယ်အဲယုတ်ကမ္မထာနဲ့အသင်ကမ္မထာနဲ့နာကမ္မထာနဲ့အတုပကမ္မထာနဲ့သမထက40ရှိတယ်အတိတ်ကကိုရှုလာတဲ့ကမ္မထာမယ်ပေါ်လာလိမ့်မယ်အဲ့ဒီတော့တဏှီအားတဲ့နဲ့ပြေးလို့မရဘူးဗျနှာတလက်ထဲနဲ့ဆေးဖော်လို့မရဘူးဗျဘာကြောင့်လဲတဲ့ပုပ်ကိုအလိုက်ဇလိုက်အလိုက်ယောဂီအလိုက်ပေးရတဲ့တရားတွေ ဘာကြောင့်လဲအတိတ်ကာလတော့နံကမ္မထာရှုတဲ့ပုဂ္ဂိုလ်ပါတယ်အတိတ်ကာလတော့ကအထေကမ္မထာရှုတဲ့ပုဂ္ဂိုလ်ပါတယ်အတိတ်ကာလတော့အတုဝကမ္မထာရှုလာတဲ့ပုဂ္ဂိုလ်ပါတယ်အဲသူကမ္မထာနဲ့သူဝေးရအဲ့ဒါကြောင့်မလို့အသင်းပေါ်မှာလည်းဒိဋ္ဌိပြုတ်အောင်အဲဝေဒနာပေါ်မှာလည်းဒိဋ္ဌိပြုတ်အောင်နာမ်ပေါ်မှာလည်းဒိဋ္ဌိပြုတ်အောင်အဲ့တော့တရားထိုင်တဲ့ပုဂ္ဂိုလ်ကအရေးကြီးဆုံးချက်ကဘာလဲတဲ့တထိုင်နဲ့အပယ်လွတ်အောင်ကြိုးစားကြသရဝရိယတတိသမာဓိပညာဘုံ၅ပါးရှိရတယ် လုံးလေခြေတစ်ပါးကြီးနဲ့သရာဘောဝရိယဘောတတိဘောသမာဓိဘောပညာဘောဆိုတာဒါစာထဲကပြောပြီးလုံးလေခြေတစ်ပါးကြီးပြောလို့မရဘူးသရာစိတ်ဝရိယစိတ်တတိစိတ်သမာဓိစိတ်ပညာစိတ်အဲ့ဒီစိတ်တွေကိုသိမှာသရာစိတ်ဆိုတာပဲဟာလေတဲ့ငါဆရာကမ္မထပြတဲ့ဆရာခိုင်းတဲ့ငါလုပ်တယ်အယုတ်ကြည်ကြည်အေးခန့်ခန့်လူသေးရင်သိမသိတရားရဒီစိတ်ကိုဒီလိုထားရအဲ့ဒီလိုထားလိုက်ပြီဆိုဆရာပြောတဲ့ပုံကနေပြီးတော့ဒီလိုလိုက်ဒီလိုသိလားသို့တဲ့ဥစ္စာ ဆရာခိုင်းတဲ့ငါလုပ်မယ်ဆရာပြောတဲ့ငါလုပ်မယ်သေခြင်းလဲသေပြီတော့အယိုးကြည်ကြည်အေးခါလူသေးရသေးမသေးတရားရဒီစိတ်ထားလိုက်ရင်အဲ့ဒါသရာစိတ်ပဲသရာစိတ်ဆိုတာအဲ့ဒါအဲ့ဒီစိတ်မထတော့ဘူးသေခြင်းလဲသေရောဆိုတဲ့ဥစ္စာငါဆရာခိုင်းနေလုပ်တော့မယ်ဒါကြောင့်မလို့တထိုင်နဲ့နဲ့လဲအပေတကားပိတ်ပါလိမ့်မယ်ဒကာဒကမများသရာရှိရင်သရာရှိရင်ဒီမဲ့ဖယားရတဲ့သစ္စာလေးပါးရတယ် တရားမရှိရင်နားလိုက်တာတော်မယ်ဆိုလို့ရှိရင်တော့အဲမရပါဘူးသေသေဂါတိဆက်ဆက်နားလိုက်တာတော်မယ်လို့ရပါမရပါဘူးတထိုင်နဲ့နဲ့အပေတကားပိတ်သွားပြီးတော့တခါတခဏသေးကြတယ်ကျင့်တဲ့ပုဂ္ဂိုလ်ဟာအခုကခဏသေးကြည့်ခိုင်းတာအလေးအကျင့်လုပ်ပြီးတော့အခုကတည်းကဝတိဘဝင်ရသေတတ်ဖို့ကအလေးအကျင့်လုပ်နေရတယ်ဒီလိုမှသေမကြည့်တဲ့ပုဂ္ဂိုလ်မှန်သမျှကတော့လူ၁၀သိန်းစီလူတယောက်မှဖြစ်ဘူးဘာကြောင့်လဲတဲ့ငါတတ်မှာကြီးပဲဝေဒနာတစ်ခုပေါ်လာနိုင်တာကြိုက်တာပွေးတာနှုတ်လိုက်သေမှာကြီးပဲ ဒီလိုလူလိတ်သင်မဲ့ပုံကူမှန်သမျှကတော့လူ၁၀သိန်းစီလူတယောက်မှဖြစ်ဘူးဘာကြောင့်လဲတဲ့မိစ္ဆာဒိဋ္ဌိကြီးဖြစ်နေဝေဒနာဓမ္မကုကုန်အဲ့ဒါကြောင့်မလို့တရားဓမ္မများကျင့်ညာအတုတဲ့ယောဂီပုံကိုယ်ဒီသရာအရေးကြီးပါတယ်သရာဝရိယတတိသမာဓိပညာဘုံ၅ပါးလက်ကင်ထားရမယ်သရာစိတ်ကဘယ်ဟာလဲတဲ့ငါဆရာခိုင်းနေလို့မယ်အယုတ်ကြည်ကြည်အရေးခန့်ခန့်လူသိရင်သိမသိတရားရဒီစိတ်ကသရာစိတ်ဝရိယဆိုတဲ့စိတ်ကဘာလဲတဲ့ ကဘာလာဇတ်တည့်တဲ့ကနံလေးကအပြင်ဘက်ထွက်ပြီးတော့အာယုံကအာယုံ၆ကိုထိုက်ပြီးတော့ဒုက္ခဝေဒနာကြီးခံစားခံစားတော့ဒီစိတ်ကလေးကမထွက်ရအောင်ဟာကိုဝရိယထားမထွက်နဲ့ထွက်သွားပြန်ဆွဲသွင်းဒီဝရိယစိတ်ဆိုတာအဲ့ဒါနံလေးအပြင်ဘက်ထွက်မှာဆိုဝရိယစိတ်ဆိုတာအဲ့ဒါသရဘောဝရိယဘောတတိဘောသမာဓိဘောပညာဘောဆိုတာစာတဲ့ကတော့လုံးချဲလဘာကြီးပြောလို့မရဘူးစိတ်ကိုပြောအဲဘုရားကစိတ်ပဲဟောတယ် တရာစိတ်ကဘယ်စိတ်လဲဝရိယစိတ်ကဘယ်စိတ်လဲဝရိယစိတ်ဆိုတာနာလေးအပြင်ဘက်ထွက်မှာဆိုလို့ထိမ့်သိမ့်စောက်ရှောက်ပြီးတော့အပြင်ဘက်မထွက်အောင်ထားတဲ့စိတ်ကအဲ့ဒါဝရိယစိတ်နာကိုထိမ့်သိမ့်စောက်ရှောက်ပြီးတော့မထွက်အောင်ထားတယ်အဲ့ဒါဝရိယစိတ်တတိဆိုတာဘယ်ဟာလဲတရာစိတ်ဝရိယစိတ်တတိစိတ်တတိဆိုတာဘာလဲရုပ်ဝေဒနာဖောက်ပြန်လာတယ်ဖောက်ပြန်လာတဲ့ဥစ္စာကိုတတိဆိုတာအမြဲတမ်းထားရအောင်တင်းတာပေါ်တော့တင်းတယ်လို့ကိုယ်ကမသိလိုက်နဲ့တင်းတယ်လို့မသိဘဲနဲ့ဝေဒနာသည် ရုပ်ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိရဝေဒနာဒီနာမလားဆိုပြီးတော့အဲ့လိုသိရအဲ့ဒါပါလဲတတိနဲ့ထားနေရဝေဒနာတစ်ခုပေါ်လာနာကိုသာသိရနာကိုမသိဘဲနဲ့တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့လို့ဒီလိုသွားမသိဘူးဒီလိုသွားသိလဲလို့ရှင်ဘာထူးသိလဲအတိတ်ကအသိပေါ့အလေးအကျင့်ဟောအတိတ်ကစိတ်ကိုပြောင်းနေတာဟုတ်အတိတ်ကတော့တင်းတာပေါ်တင်းတာသိတောက်တာပေါ်တောက်တာသိထုံတာပေါ်ထုံတာသိအခုပြစ္ဆုတ်ပံဝေဒနာတစ်ခုပေါ်လာတယ်ဝေဒနာဒီနာမလားလို့ဒီလိုသိရစိတ်ကပြောင်းလာ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 သမာဓိဆိုတာဘာလဲစိတ်ကလေးမပြောင်းမလွယ်ပဲနဲ့ဝေဒနာကိုနံတခုတည်းသိတာအဲ့ဒါမပြောင်းလွယ်တော့ဘူးအဲ့ဒါသမာဓိသမာဓိကနေပြီးတော့ပညာဘုံတဲ့နာဤသဘောဘာလို့တာလဲခံစားပြီးပြက်တယ်လို့အဲ့ဒီလိုနာဤလက္ခဏာသဘာဝသဘောတရားခံစားပြီးပြက်တယ်လို့ဒီလိုသိလိုက်တဲ့စိတ်ကဘာလဲတဲ့ပညာပဲအဲ့ဒါအဲ့ဒါဘာလဲဝိပဿနာယောဂီပုဂ္ဂိုလ်တွေဒီလိုစိတ်တွေကိုသိပါမှာဒီလိုစိတ်တွေမှမသိလို့ရှိလို့ရှိရင်တော့ဝေးပါသေးရာအပေလို့ဟုတ်အဲ့တော့ကြိုးစားပြီးတော့ သရာဝရိယတတိသမာဓိပညာဘုံ၅ပါးရှိဒီဘုံ၅ပါးမှလက်ကင်မထားလို့ရှိရဲ့ဖရာလည်းဒီလုံးလောက်သွားတာပဲဖရာရှင်ကိုတော်မြတ်ကြီးကအယုတ်ချေတီတီခန့်ခန့်အခုရှင်းတဲ့ရှင်းညာအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေကဖရာအလုံးလုံးနေတာဖရာသမီးတွေပါဗျာဖရာအလုံးလုံးမှဖရာသမီးကြီးကဖရာအလုံးမလုံးလို့သမထဝိပဿနာမှမကြင်မကြာမအထုတ်ရင်ဖရာသမီးဖြစ်ပါမလားဖရာသားဖြစ်ပါဖရာသားဖရာအလုံးလုံးတာဖရာသမီးဖရာသား အဲ့ဒီဘုရားသားဘုရားသမီးကဘုရားလို့လုပ်တယ်အဲ့တော့စူးစားပြီးတော့ဘုရားသမီးတွေဘုရားသားတွေဖြစ်လို့အဲအတိတ်ကလည်းကျင့်လာတော့အခုလည်းကျင့်လာအတိတ်ကမှမကျင့်လို့ရှင်အခုလည်းမကျင့်ဘူးဘယ်တော့မှမကျင့်ဘူးသူများကျင့်တာတော့ကြည့်ရည်လေးအဲ့တော့ဘာပဲညာပဲတော့အတင်းပြောသေးတယ်အဲ့တော့အတိတ်ကပါလာတဲ့ကမ္မထာမှာပဲဒါကြောင့်မလို့ဓမ္မကြီးကြီးသရဝရိယတတိသမာဓိပညာဘုံ၅ပါးလက်ကင်ထားကြမယ်ဆိုရင် ဖျားရထားတဲ့သစ္စာလေးပါသောတာပန်သစ္စာတွေသရဂံသစ္စာတွေအနာဂံသစ္စာတွေအရတ္တမေအရတ္တဘောရတဲ့သစ္စာတွေအဲ့ဒီသစ္စာလေးပါရမှာအဲသောတာပန်ဆိုတဲ့သစ္စာတစ်ပါးပဲရှိသေးတယ်သရဂံဆိုတဲ့သစ္စာတစ်ပါးနောက်နှစ်ပါးအရတ္တမေအရတ္တဘောကျတဲ့သစ္စာလေးပါဖျားကသစ္စာလေးပါလို့ပြောတယ်သစ္စာဆိုတာအစစ်စစ်အဲနာကိုမြင်အဲနာကိုမြင်တဲ့သစ္စာရုပ်ကိုမြင်တဲ့သစ္စာ အာယုံကိုမြင်တဲ့သစ္စာသစ္စာအစစ်နဲ့မြင်သွားတာအဲ့တော့အရေးကြီးဆုံးအချက်ကတရားအရေးကြီးတယ်နားလိုက်တာလို့များတော့လှမ်းမြမပြစ်ကြနဲ့ဗျာတရားဘုဝရိယဘုတတိဘုသမာဓိဘုပညာဘုတထိုင်နေတဲ့အပေလေးပါလွတ်မြောက်အောင်ပါကိုစူးစမ်းပြီးလုပ်ကြပါလို့အဲဦးစင်ကလည်းတရားဓမ္မနဲ့နောက်ပိတ်ဆုံးသာသနာမှုလို့အဲအရိယာတွေဖြစ်ပြီးတော့အဲအပေတကားပိတ်ပြီးတော့နတ်ပြည်၆တသုစံတဲ့ပုဂ္ဂိုလ်ပါမယ်ဇမန်၂၀ခုသုစံတဲ့ပုဂ္ဂိုလ်ပါမယ် နိဗ္ဗာန်ကိုဒါရိုက်သွားတဲ့ပုဂ္ဂိုလ်ပါမယ်အခုသာသနာကြီးနေတဲ့အချိန်ကတချို့ကတော့ဒီအချိန်ဒီခါမှာသောတာပန်ဖြစ်ပါမလားသရဂံဖြစ်ပါမလားအနာဂံဖြစ်ပါမလားမသိတဲ့ပုဂ္ဂိုလ်အန္တာပုရုဇဉ်တွေပြောလေပြောတာရှိတယ်အဲ့ဒီတော့အခုဘုရားသာသနာကြီးနောက်ပိတ်ဆုံးသာသနာကြီးဝိမု ക്തി ကေအနတ္တသာသနာနောက်ပိတ်ဆုံးသာသနာတပတ်ပြန်လဲလာပြီးပညာအားထုတ်တဲ့ ယောဂီပုဂ္ဂိုလ်မှန်သမျှဓမ္မလည်းသောတာပန်တည်မယ်အနာဂံတည်မယ်သရဂံတည်မယ်အရတ္တမယ်အရတ္တဖို့ရမယ်ဓမ္မကြီးတွေလည်းရမှာဒကာကြီးတွေကလည်းလုံရင်ရမယ်ဒကာမကြီးတွေကလည်းလုံရင်ရကြမယ်မလုတ်တဲ့ပုဂ္ဂိုလ်ကတော့ဘာတော့မှမရဘူးအဲ့ဒီတော့လုတ်တဲ့ပုဂ္ဂိုလ်မှန်သမျှကတော့သောတာပန်လောင်းနေသရဂံလောင်းနေအနာဂံလောင်းနေအရတ္တမယ်အရတ္တဖို့ယဟန္တာလောင်းနေဖြစ်ကြလိမ့်မယ်ကြိုးစားရ မကြိုးစားပဲကတော့ရကိုမရဘူးဗျအဲဖရာသမီးတွေကြိုးစားကြဒီအလုပ်လုပ်တာဆိုတာဖရာသမီးမှလုပ်တာဖရာသားမှလုပ်တာဒီအလုပ်မလုပ်ဘူးဆိုဖရာသမီးဖရာသားမဟုတ်ပါဘူးဗျာဟုတ်တယ်ဆိုတော့မနေ့၅ပါးည၅ပါးဓမ္မဒါသီလဓမ္မဒါတွေနဲ့နေလို့ဒါဖရာသမီးမဟုတ်ဘူးဖရာသားမဟုတ်ဘူးဖရာသားဖရာသမီးကလုပ်မှရအဲဖရာအလုပ်ကိုလုပ်ဖရာအလုပ်ကဘာလဲကျူးဝေးများများအဲအဲ့ဒီအများအား မကျိုးပဲနဲ့ဒီလိုဟိုလိုလိုဒီလိုဟိုရောင်ရောင်ဒီရောင်ဖောင်းရောင်ရောင်ကျက်ရောင်တော့မလုပ်နဲ့လေးပဲတောက်ပြီးရက်သာဆင်းရမယ်လားမှတ်တော့တရားလေးသိကြအားကိုးကြတယ်အဲ့ဒီတော့အားကိုးရအောင်လုပ်ထားကြတရားဓမ္မများအဲအခုအားကိုးယူတာပဲစိတ်ကလေးပြင်ပေးတာပဲဝေဒနာပြင်းတင်းတင်းလေးရှူသွားဝေဒနာကိုနာတယ်လို့ကောမသိလိုက်နာတယ်လို့ပြင်ဝေဒနာကိုမခံစားခြင်းနဲ့ဒေါသဖြစ်သွားအဲ့ဒီဒေါသစိတ်နဲ့ချုပ်လိုက်ပြီဆိုရင်ငရဲသွားတယ်နာလိုက်တာကန့်ကြည့်လိုက်ပြီဆိုရင်လောဘစိတ်နဲ့ချုပ်ပြီ လောဘစိတ်နဲ့ချုပ်လိုက်ပြီဆိုရင်အပေလေးပါသိပြီးတော့ပိတ်တာတော့ဖြစ်တော့မလားမအဲ့ဒီတော့ကြိုးစားပြီးတော့ဝေဒနာတစ်ခုပေါ်လာရင်လှမ်းမြမပြစ်လိုက်နဲ့မတော်နဲ့နော်အဲတထိုင်နဲ့လွတ်မြောက်သွားအောင်နာခန္ဓာထုတ်သွားအောင်ဝေဒနာခန္ဓာချုပ်သွားအောင်လိုက်ပါအဲဝေဒနာတစ်ခုပေါ်လာရင်ဝေဒနာခန္ဓာပြစ်လာပြီဝေဒနာခန္ဓာပြက်လာတော့သင်ညာမပေးနဲ့သင်ညာခန္ဓာမပေးနဲ့နားလိုက်တာကဲလိုက်တာပူလိုက်တာအေးလိုက်တာလို့သင်ညာမပေးနဲ့ တင်ညာပေးလိုက်ပြီဆိုရင်သင်္ခါရကပြုပြင်ပေးလိုက်မယ်ယာကသိဒေါသသိမောဟသိတွေဟောသင်္ခါရခန္ဓာဖြစ်ကုန်အဲဒီတော့ဒီစိတ်တွေမဖြစ်အောင်ဟာကိုကြိုးစားပြီးတော့တရားဓမ္မများအာနာပါနသတိကိုဝေဒနာခံစားရင်ပြင်းပြင်းလေးရှိပေါ့အဲပြင်းဝေဒနာပြင်းမှပြင်းပြင်းလေးရှိပေါ့သမာဓိနဲ့ပညာနဲ့ချိန်ရှော့မပေးနဲ့အဲဒီတကြီးလေးပါဟာသဘာဝကသတ်မယ်သဘာဝသတ်ပြီဆိုလို့ရှိရင်တရားမကြီးတွေပထဝီဓာတ်တစ်ပါးကိုအစအလေအဆုံးကိုအတိလေးဆုံးအောင်လိုက်ပါ အတိလေးဆုံးသွားပြီဆိုလို့ရှိရင်အော်ငါသိရင်ဒီရုပ်နဲ့ဒီနာဒီလိုပဲဖြစ်ပြီဒီလိုပဲပြရမှာပါလားငါအခုကခဏသိကြည့်တာပါလားဒီလိုသိသိရင်ငါပဲလို့ထားပြီမလဲစိတ်ကလေးကအော်ဝေဒနာဒီနာမယ်အကြောင်းကိုငါတတ်ရမှာပါလားအကျိုးကိုမတတ်ဘဲနဲ့အကြောင်းငါတတ်ရမယ်တရားပါလားဖခင်ကအကြောင်းနဲ့အကျိုးအကြောင်းကိုတတ်မှာအကျိုးရမယ်အဲ့တော့နာတယ်ကြိုက်တယ်ထုံတယ်ပြတော့ပွားပြီးတော့မဆုလိုက်ကြဘူးနာတယ်ကြိုက်တယ်ထုံတယ်ပူတယ်အေးတယ်လှုပ်တယ်ရွရတယ် ဒါရှုလိုက်ပြီဆိုရင်အကျိုးတရားအကျိုးတရားကြီးအဲအကျိုးတရားဆိုတာဘာလဲပူတယ်ကြိုက်တယ်ထုံတယ်ရှုတယ်အကြောင်းကိုသားလိုက်ဝေဒနာပါလားဝေဒနာဒီနာပါလားနာဤသောဘာလို့ကြလဲခံစားပြီးပြက်နေပါလားဒီလိုသိအဲဝေဒနာတစ်ခုပေါ်လာရင်ကျင်းတယ်တောင်းတယ်လို့မသိပဲနဲ့ဝေဒနာဒီနာလာပြီလားနာဤသဘောကိုလားသိအဲ့ဒီလိုသိလိုက်ပြီဆိုရင်ဒကာဒကမပြ ဝေဒနာတစ်ခုပေါ်လာလို့နာဣလက္ခဏာသဘာဝခံစားပြီးပြက်တဲ့သဘောကိုသိလိုက်ပြီဆိုလို့ရှိရင်သဘိတ်ကုန်လွတ်တယ်သဘိတ်ကုန်လွတ်တယ်နာရာကြီးဒီလိုကတော့လေးဘက်ထောက်ရက်ဆင်းရမယ်လားမမိုးကြောခိုင်းရမယ်မအဲ့တော့နာရာမသိပဲနဲ့ကြိုက်တယ်လို့မသိပဲနဲ့ပူတယ်အေးတယ်လှုပ်တယ်ရွတယ်ရားတယ်ဒါတွေမသိပဲနဲ့ဝေဒနာတစ်ခုပေါ်လာရင်ဝေဒနာသည်နာမလားလို့နာကိုသာသိလိုက်နာသိလိုက်မှလည်းနာကိုသိလိုက်မှအကြောင်းသား တင်းတယ်တောက်တယ်ပြီးလိုက်ရင်အကျိုးအကျိုးသားအကျိုးသားလိုက်လို့ရှိရင် နောက်ထပ်တစ်ခါအကြောင်းကလာလေဦးမယ်အဲ့တော့အကြောင်းသားလိုက်မှအကျိုးရသွားမယ်ပူတယ်ကြိုက်တယ်ထုံတယ်ဆိုတဲ့အကျိုးတရားတွေရကုန်အဲ့တော့ဝေဒနာတစ်ခုပေါ်လာရင်ဝေဒနာသည်နာလာသိလိုက်ကြတင်းတယ်တောက်တယ်ထုံတယ်ကျင်းတယ်အောက်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့ဒီလိုမသိနဲ့ဒီလိုသိလိုက်ပြီဆိုရင်ဝေဒနာတဏှာကုန်နေပြီသေတာနည်းဆိုင်တဲ့ဒီလိုမှအလေးအကျင့်လောက်မထားကြရင် နားလိုက်တာကြိုက်လိုက်တာဆရာဝန်လည်းအားကိုးလိုက်ပြီဒီယုံနဲ့ဒီနာသူသဘောနဲ့သူပြက်နေတာဒကမာကြီးတွေဒကာကြီးတွေမဟုတ်ဘူးအဲ့ဒါအသေးတတ်ဖို့ဟာကိုစူးစမ်းပြီးတော့ဒီမှာအခုကတည်းကခဏသေးပြီးတခိုင်းတာသေတတ်ဖို့လုပ်တာတရားနှလုံးကျင့်ကြအထုတ်တဲ့ပုဂ္ဂိုလ်ကဘာလို့ကျင့်တယ်လဲအသေးကျင့်တယ်အသေးကျင့်တယ်လို့ပြောနောက်ကိုအသေးကျင့်တာဟေးတို့တော့ဘာကြောင့်လဲတော်တော်ကြာလဲသေရမယ်အခုလဲသေကြည့်တယ်အခုသေကြည့်တယ်နောက်လဲသေတတ်ဖို့သိကလေးချတာဖို့ သေတာကြီးဆက်တဲ့ဘယ်လိုစိတ်ကလေးထားပေးမလဲဂရိဘယ်လိုယူထားမလဲနာရာကြီးကိုဂရိဂရိယူထားမလားဒါနတွေကိုဂရိယူထားမလားသေလာတွေစောက်ပြီးလို့ဂရိယူထားမလားဘယ်လိုဂရိယူထားမလဲဘုရားကစိတ်ပဲဟောတယ်လက်ပြေသွားတဲ့စိတ်ရှိတယ်အပယ်လေးပါးဆင်းတဲ့စိတ်ရှိတယ်ယမဟာ20သွားတဲ့စိတ်ရှိတယ်နိဗ္ဗာန်ကိုသွားတဲ့စိတ်ရှိတယ်ဒီစိတ်တွေကိုဂရိမြဲအောင်ဝိဇ္ဇာညာပညာဖြစ်ပြီးတော့သိထားမှဒါမှအပင်ဆုံး အနှုတ်မဟုတ်လို့ရှိရင်ပညာသိလို့ကတော့အမလီမရပါဗျာအဲဒီတော့ကြိုးစားပြီးတော့သာသာကြီးရှိတဲ့အချိန်ခါသရာဝရိယတတိသမာဓိပညာဘုံ၅ပါးတက်ကင်ထားပြီးကြိုးစားပြီးတော့အထုတ်ကြပါလို့အသိပေးပါတယ်ဗျာဒကာဒကမာဗျာရဖို့ဟာကိုအပင်မဆာပြီးတော့တခါတည်းကိုအဲစိတ်တွေကိုပြင်ပေးနေတာတထိုင်လေးနဲ့လွတ်ဖို့ဟာကိုနောက်လည်းသေတတ်ဖို့ဟာကိုဒီလိုပြင်ပေးနေတာဒကမာကြီးတို့အခုကနောက်ပိတ်ဆုံးသားကတော့မြန်မြန်ရအောင်စိတ်ကလေးတွေအပင်မခံပြီးတော့သေတာကြီးဆက်ဆက်ပဲစိတ်ထားလိုက် အဲဒီစိတ်နဲ့ထားရင်အပယ်သွားလိမ့်မယ်အဲတရားနည်းဆဲဆဲကြပြီဆိုရင်အဲဓာတ်ကြီးလေးပါဖောက်ပြန်လာလို့ရှိရင်ပထဝီဓာတ်ဆိုတာတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ကြိုက်တယ်တင်းလိုက်တာတောင်းလိုက်တာဒုံလိုက်တာကျင်းလိုက်တာငါတော့မေးခိုင်းလာပြီငါတော့တရားတော့ဘာပဲဆိုရင်အဲသေးမကုန်းနဲ့သေးမကုန်းနဲ့တော့အဲဘယ်သွားမလဲအပယ်လေးပါဆင်းတော့ဘာကြောင့်လဲဆိုဝေဒနာတနာကုန်နေပြီရုပ်ဆွဲနာဆွဲဆွဲနေပြီအယူမအမမှားသွားတယ်ဒိဋ္ဌိဖြစ်သွားပြီမိစ္ဆာဒိဋ္ဌိမိစ္ဆာဒိဋ္ဌိကြီးကနေပြီးအပယ်ပို့တော့မယ်နားလိုက်တာဆိုတဲ့ကပွားပြီ ကာယခါဆိုတဲ့ကသွားပြီမင်းကြီးခိုင်လာပြီဆိုတဲ့ကသွားပြီတေရမှလည်းကြောက်လာပြီအဲဒီလိုစိတ်တွေပြစ်လာတဲ့ဆိုတဲ့ကသွားတော်မယ်နားတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်ပူတယ်အိပ်တယ်လှုပ်တယ်ရွတယ်ဒီလိုမသိကြနဲ့ပေါ်လာလို့ရှင်တကြီးတွေပါဖောက်ပြန်လာပြီဆိုရင်ဩဝေဒနာပါလားဝေဒနာဒီနာပါလားနာဤသဘောသူသဘောဘာလို့တတ်တယ်လဲခံစားပြီးပြက်တယ်သဘောဘယ်လိုခံစားနေတယ်လဲဆိုတော့သူသဘောကိုလိုက်လိုက်ကြ ဘယ်လိုလိုက်မလဲတင်းနာပြီလဲခံစားလိုက်မယ်တောက်နာပြီလဲခံစားလိုက်လိမ့်မယ်ထုံနာလဲခံစားလိုက်လိမ့်မယ်ပူတာလဲခံစားမယ်အေးတာလဲခံစားမယ်ကြက်လာတာလဲခံစားမယ်လှုပ်တာလေးခံစားမယ်ရွတာလေးလဲခံစားလိမ့်မယ်ခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်အဲ့ဒီခံစားပြီးပြက်နေတယ်အဲ့ဒီခံစားပြီးပြက်တဲ့သဘောတရားလေးကိုသိတယ်နာဣလက္ခဏာပိုင်းနေတယ်အဲ ဒီနာဤလက္ခဏာမှမပိုင်ပဲနဲ့နာလိုက်တာကြိုက်လိုက်တာလှန်ပြလိုက်ပြီဆိုလို့ရှိရင်အာသွားရောအဲကျိုးသားလောက်ကြဓမ္မကြီးတွေဒါအသိပေးနေတာအဲအခုကသိတ္တသေးရဖွဲ့နေတာသိတ်တွေပြင်ပေးနေတာအဲသေတတ်ဖို့ကအခုကအလေးအကျင့်လောက်ခိုင်းတာအဲသေကကြီးတဲ့ဒီရောက်တော့ဒါလိမ့်မယ်ဓမ္မကြီးတို့အတိတ်ကသိဒကာကြီးတို့အတိတ်ကသိထားတဲ့စိတ်ကတင်းတယ်လို့သိတဲ့စိတ်တောက်တယ်လို့သိတဲ့စိတ် ထုံတယ်လို့သိတဲ့စိတ်အောင့်တယ်လို့သိတဲ့စိတ်ကြိုက်တယ်လို့သိတဲ့စိတ်ကြက်တယ်လို့သိတဲ့စိတ်ပူတယ်လို့သိတဲ့စိတ်လှုပ်တယ်လို့သိတဲ့စိတ်ကြည်တယ်လို့သိတဲ့စိတ်အဲ့ဒီစိတ်တွေဖြစ်မှာသို့လို့အဲ့ဒီစိတ်တွေဖြစ်မှာသို့လို့အခုဝေဒနာဒီနာမလားလို့အဲဝေဒနာကိုသိလိုက်ကြအင်းနဲ့တောက်တယ်လို့မသိနဲ့ဝေဒနာဆိုတာနာကိုသိခိုင်းတာဝေဒနာကိုသိတာပါလေဝေဒနာဒီနာနောက်စိတ်ကလေးပေါ်လာတဲ့ရုပ်ကိုဝေဒနာပါလားလို့ဒီလိုသိလိုက် ဝေဒနာကနေပြီးတော့ဝေဒနာသိတဲ့စိတ်ကနေပြီးတော့ဝေဒနာသည်နာမလားလို့ဆိုပြီးနာကိုသိလိုက်တဲ့စိတ်နာကနေပြီးတော့တခါလက္ခဏာကိုပြောင်းလာနာဤလက္ခဏာဘာလို့တတ်တယ်ဝေဒနာကိုသူကခံစားပြီးပြက်တဲ့သဘောလေးနဲ့ရှိခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်အဲ့ဒီခံစားပြီးပြက်တဲ့သဘောလေးသာသိလိုက်ပြီးဆိုရင်အဲဘာပဲပေါ်ပေါ်တင်တာပေါ်ပေါ်တောင်းတာပေါ်ပေါ်ထုံတာပေါ်ပေါ်အောက်တာပေါ်ပေါ်အောင်ဝေဒနာပါလား ဝေဒနာသည်နာပါလားနာဤသဘောဟာသူသဘောကဘာလောက်တာတလဲခံစားပြီးပြက်တယ်သဘောဟောသုံးစိတ်ထဲရှုပေါ့တင်းနဲ့တောက်တယ်လို့မရှုနဲ့အဲအပေရကပိတ်ချင်လို့ရှိရဲ့ဝေဒနာပါလားတင်းတယ်လို့မသိနဲ့တောက်တယ်လို့မသိနဲ့ပူတယ်လို့မသိနဲ့ဝေဒနာလားသိလားဝေဒနာပြီးနောက်စိတ်ကလေးကနေပြီးနာကိုပြောင်းလိုက်နာကနေပြီးတော့နောက်စိတ်ကဘာပြောင်းအောင်လဲခံစားပြီးပြက်တဲ့သဘောလေးကိုသိလိုက်အဲ့ဒီသုံးစိတ်ထဲပြောင်းလိုက်လို့ရှိရင် sorry အပေလို့ပြီအပေရကပိတ်ပြီ သိသာချငါသိဟေးအပဲအဲသပိတ်မတော်နဲ့လို့မှားထားခဲ့နိုင်လှမ်းတော့မပြည့်နဲ့ဒကာဒကာမများအဲအခုကခဏသိပြီးခိုင်းတာဒီရုပ်နဲ့ဒီနာတော့ဒီလိုပဲဖြစ်လာလိမ့်မယ်သေခါတိဆက်တဲ့အခုကနိုင်အောင်တိုက်နိုင်အောင်လို့အခုကအလေးအကျင့်လုပ်ပြီးတော့ရုပ်ဤသဘောနာဤသဘောသိအောင်လို့အဆုံးလိုက်ခိုင်းတာဘုရားကသူ့သဘောလိုက်ရမယ်ရုပ်ဤသဘောဘယ်လိုဖြစ်လာတယ်နာဤသဘောကဘယ်လိုဖြစ်လာတယ်သူ့သဘောသူဖြစ်လာတဲ့ရုပ်နာကိုသူ့သဘောတိုက်လိုက်သွားငါသဘောမလုပ်နဲ့ ရုပ်ကဘယ်လိုဖြစ်လာလဲဆိုတာသိရမယ်အဲ့တော့ရုပ်ဝေဒနာပြက်လာလို့ရှိရင်မခံစားခြင်းနဲ့စိတ်တွေပြက်လာပြီဆိုပြင်းပြင်းလေးချိန်သွားရှော့မမေးနဲ့သမာဓိနဲ့ပညာနဲ့ချိန်အဲ့တော့မှနာဖြစ်ပြတဲ့သဘောတရားကိုသိလာတယ်ဘယ်လိုသိမလဲနာဟာဒုက္ခနဲ့ဒုက္ခခံစားတဲ့သဘောတရားလေးကိုတွေ့လာတယ်ဘယ်လိုတွေ့မလဲပြင်းပြင်းလေးရှူလိုက်တော့သူ့မှာသမာဓိခြိတိုင်ထားအရှူရပ်ပြီးမှမလိုက်နဲ့ဝေဒနာပြင်းပြင်းလေးရှူသွား ပမာရီနဲ့ပညာနဲ့ချိန်ဒါကြောင့်မို့ပမာရီနဲ့ပညာနဲ့ချိန်ရမှာပမာရီပညာနှစ်ပါးမြတ်ချိန်ဝင်ဣန္ဒြေငါဤအလေးကိုတဲဝရိယဆိုတဲ့ဘောင်ကြိုက်တဲ့ဥပ္ပဆိုတာလည်းပြဝဲမှုထင်ဘင်းဆိုတာလည်းပြဝဲမှုထင်တဲ့သမာဓိနဲ့ပညာနဲ့ချိန်လိုက်တဲ့အချိန်ကနာဖြစ်ပြတဲ့သဘောရုပ်ဖြစ်ပြတဲ့သဘောရုပ်တွေကလည်းတခုပြီးတခုတင်းတဲ့သဘောကလည်းတင်းတာကပေါ်တင်းတာကပြဲ တောင်းတာကပေါ်တောင်းတာကပြက်ထုံတာပေါ်ထုံတာကပြက်အောက်လာတာပေါ်အောက်လာတာပြက်ကြိုက်တာပေါ်ကြိုက်တာကပြက်ကြက်တာပေါ်ကြက်တာကပြက်ချွေးတွေယိုကြလာတာပေါ်တော့ချွေးတွေယိုကြလာတာကပြက်ပူတာပေါ်ပူတာကပြက်အေးတာပေါ်အေးတာကပြက်လှုပ်တာပေါ်လှုပ်တာကပြက်တွန်းတာပေါ်တွန်းတာကပြက်ကန်တာပေါ်ကန်တာကပြက်ရုပ်တွေကလည်းတစ်ခုပြီးတစ်ခုဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖြစ်လိုက်ဖောက်ပြတယ်နာကလည်းတစ်ခုပြီးတစ်ခုလိုက်ပြီးတော့ တင်တာပေါ်တင်တယ်လို့သိလိုက်တယ်တောင်းတာပေါ်တောင်းတယ်လို့သိလိုက်တယ်ထုံတာပေါ်ထုံတယ်လို့သိလိုက်တယ်နာကလည်းခဏဖြစ်ခဏပြက်နေတာပဲအဲ့ဒီတော့နာသမာဓိနဲ့ပညာနဲ့ချိန်လိုက်ပြီဆိုရင်နာဣသဘောတရားတွေ့လာလိမ့်မယ်နာဣသဘောတရားကနာရိယာသိလိုက်အောက်ကအမားနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဝေဒနာကိုသွားသိလိုက်ဝေဒနာကိုသိလိုက်တာကဒုက္ခဝေဒနာ နာရိယာပြေပြီးသိလိုက်တာကဒုက္ခဝေဒနာ ဒုက္ခဝေဒနာတော့နာမခံစားရင်တော့ဘယ်ကိုပြေးသလဲနာရီယာပြေးကိုသိလိုက်တယ်မဲ့အဲ့ဒီတော့ကိုထားတဲ့နေရာကိုမနေဘူးနာငါသူတော်ကိုတွေ့ရင်ပဲနာရီယာနာပြေးကြည့်လိုက်နာဒုက္ခဝေဒနာအနာကြောက်တာဝေဒနာတွေဖောက်ပြန်လာတော့နာမခံစားခြင်းမခံစားခြင်းတော့သူ့ခြေတိုင်းထားလိုက်တယ်တမာတိခြေတိုင်းဘယ်ကြည့်လဲတဲ့နာရီယာပြေးသိလိုက်နာရီယာပြေးသိလိုက်တော့နာရီယာကထားကြည့်ရလားမရဘူးပြဝေဒနာဘွားသိလိုက် ဝေဒနာသိလိုက်နာဒုက္ခဝေဒနာတော့မခံစားကြတော့ဘယ်သွားပြီလဲနာရိယပြည့်ပြီးလိုက်နာရိယပြီးလိုက်ဝေဒနာပြီးလိုက်နာရိယပြီးလိုက်ဝေဒနာပြီးလိုက်နာယုံဘာတစ်ခါလေးပြည့်ပြီးတစ်ခါလေးချုပ်သွားခဏသိကြည့်လိုက်အဲ့ဒီလိုများကာယဝေဒနာစိတ်ဓာတ်ဓမ္မတဲ့ကာယသတိပဋ္ဌာန်ကနေပြီးဝေဒနာသတိပဋ္ဌာန်အခုနာပြောင်းပြီအခုဝေဒနာခံစားလာရပြီတရားဓမ္မဗျာအဲဝေဒနာခံစားရတော့ဝေဒနာသတိပဋ္ဌာန်ရောက်နေပြီ ဝေဒနာသတိပဋ္ဌာန်ကနေပြီးတော့ဝေဒနာကိုနာကိုသာနာစိတ်ကိုပြောင်းတော့ဝေဒနာကိုနာတယ်လို့မသိရဘူးကြိုက်တယ်လို့မသိရဘူးထုံတယ်လို့မသိရဘူးပူတယ်အေးတယ်လှုပ်တယ်ကြွတယ်ရားတယ်လို့မသိနဲ့ဝေဒနာသည်နာမလားနာကိုသာသိတာနာကနေပြီးတော့ဝေဒနာသည်သူ့သဘောဘာလို့တတ်တယ်လဲနာဟာခံစားပြီးပြက်ပါလားလို့ခံစားတဲ့သဘောလေးလာသိလိုက်အဲ့တော့ယုံနာနာပါတခြားတိပြုပြီးတခြားတိချုပ်သွားပြီတဲ့ဓာတ်ကြီးလေးပါ ဓာတဘကုံစင်အောင်သိသွားပြီချုပ်သွားပြီဆိုလို့ရှိရင်စိတ်ကသတိတာရောက်သွားလိမ့်မယ်ဒုက္ခကြီးကုံဆုံးသွားတော့စိတ်ကလေးကတည်ငြိမ်ပြီးတော့ချမ်းသာဒုက္ခဆိုတဲ့ဥစ္စာလေးကိုဒုက္ခကနေပြီးဒုက္ခမြင်တာဟုတ်အဲ့တော့စိတ်ကလေးဟာမလျှော့နဲ့တော့ဝေဒနာပြင်းထန်လာပြင်းပြင်းထူသွားတစ်ထိုင်နဲ့လုံးရောက်သွားတစ်ထိုင်နဲ့အခုကအသေးကျင့်နေတာရှက်ဖို့လည်းမလိုဘူးကြောက်ဖို့လည်းမလိုဘူးအဲတရားထိုင်တဲ့ဥစ္စာဘုရားရှင်ကိုယ်တော်မြတ်ကြီးကပြည့်တောင်လဲသေးတယ် အဲအဲ့တော့စူးစမ်းရင်ရကြတထိုင်နဲ့လည်းလွတ်မယ်အဲ့တော့စူးစမ်းပါအဲကာယဝေဒနာစိတ်ကြတယ်အခုဝေဒနာသတိပဋ္ဌာန်နာရောက်နေပြီကနဦးတော့ကနာဒီယာတောနာကန္နာသိနေတာကာယသတိပဋ္ဌာန်အောက်ကအမာနဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ကဝေဒနာနံပွားပြီးသိနေဝေဒနာသတိပဋ္ဌာန်အဲ့ဒီဝေဒနာသတိပဋ္ဌာန်ကိုနာကိုသာသိလိုက်ကြအဲ့ဒီနာဤခံစားမှုသဘောလေးဖုံးသွားလိမ့်မယ် ဆုံးသွားပြီဆိုရင်စိတ်ဓာသတိပဋ္ဌာန်အဲ့ဒီလိုတထိုင်နဲ့နဲ့စိတ်ဓာသတိပဋ္ဌာန်တချိန်တခါရောက်ဘူးတဲ့ပုဂ္ဂိုလ်ငါသေးရင်သမီးတို့သားတို့ရေသဘိမတော့နဲ့ငါခဏသေးကြည့်ပြီးပြီးငါစိတ်ကလေးထားတာပြီးအဲဓာတ်ကြီးလေးပါပေါ်လာလို့ရှိရင်တင်းတာလည်းငါမသိတော့ဘူး မရှိတဲ့တရားတင်းတယ်တောက်တယ်ထုံတယ်ကျင်းတယ်အောင့်တယ်ဆိုတာမရှိတဲ့တရားရှိတဲ့တရားကဝေဒနာနာတာရှိတယ်နာဤသဘောကဘာလို့တတ်တဲ့ခံစားပြီးပြက်နေတဲ့သဘောတရားဒီလက္ခဏာကိုငါသိပြီဟိသမီးတို့သားတို့ရင်ငါတော့သေတတ်ပြီငါသေလို့ရှိရင်ငါဂတိမြဲပြီဘယ်ဂတိလဲဓာတ်ကြီးလေးပါပေါက်ပြန်လာလို့ရှိရင်ရုပ်ဝေဒနာဝေဒနာကိုငါနာကိုသိရနေမယ်နာဤလက္ခဏာကခံစားပြီးပြက်တဲ့သဘောသာရှိတယ်ငါလည်းမရှိနာတာလည်းမရှိကြိုက်တယ်လည်းမရှိ ထုံတယ်လည်းမရှိအောင်တယ်လည်းမရှိပိုးတယ်လည်းမရှိကြက်တယ်လည်းမရှိချွေးတွေယုံကြလာတယ်မရှိဖောက်ပြန်တဲ့သဘောခံစားတဲ့သဘောနာယုတ်တာရှိတယ်ဆိုဟောသိပါပြီအလွတ်ပါကြီးအပဲလေးပါကြိုးစားကြဝေဒနာကိုသိကြီးခံပြီးတော့ဝေဒနာသည်နာကိုသိနာဣလက္ခဏာခံစားပြီးပြက်တဲ့သဘောလေးသာသိအဲ့ဒီပြက်တဲ့သဘောလေးကိုသိလိုက်ရင်တထိုင်နဲ့နဲ့ဒုက္ခဝေဒနာကုန်ဆုံးသွားပြီဆိုရင်စိတ်တတိကံရောက်သွားပြီဆိုရင်သမီးတို့သားတို့ရင်ငါသပိတ်တို့လွတ်ပြီလို့သာပြော သပိတ်ကိုမတွတ်နဲ့တော့ဘယ်သပိတ်ကိုလည်းအပေါ်ပေါ့လက်ပြေ၆တက်သွားတော့ပါလေလက်ပြေ၆တက်သွားတော့သပိတ်ကိုလည်းရအောင်ပါလားလူတဲ့ပုံကိုလည်းကတော့ရမယ်အဲလက်ပြေ၆တက်ရောက်နေမှသပိတ်ကိုဖို့မလိုတော့ဘူးသေတတ်ပြီးဂရီမရအောင်လို့ကြိုးစားပါဝေဒနာကိုသိကြီးခံပြီးတော့တိုက်ပါ သေနိခာနိဗ္ဗာန်ရသေနိခာနိဗ္ဗာန်ရဘယ်သေနိခာမှနိဗ္ဗာန်ရမှာတော့အစ္ဆကသဏ္ဍာန်ကမဟာဘုတ်တကြီးလေးပါဝင်ရုပ်ဝေဒနာတွေကိုသေနိခာပြီးတော့ဓမ္မအစအလယ်အဆုံးအတိလေးဆုံးအောင်လိုက်ရအဲ့ဒီအတိလေးဆုံးသွားပြီဆိုလို့ရှိရင်ဟောသေပြီဒီကနာဒီလိုမှသေမကြည့်လို့ရှိရင်သေကံကြီးဆက်ဆက်မခံနိုင်ပါဘူးဖြစ်လာမှာပေါ့ဒေါသကြီးဖြစ်မှာပေါ့လောဘစိတ်ကြီးဖြစ်မှာပေါ့အဲ့ဒီစိတ်ကြီးဖြစ်ပြီဆိုရင်သွားပြီအပေလေးပါအဲ အပယ်သွားတဲ့စိတ်ကနာလိုက်တာကြိုက်လိုက်တာထုံလိုက်တာကျင်လိုက်တာပူလိုက်တာအေးလိုက်တာငါကကင်စာယောဂငါအဆုတ်ယောဂငါအသေးယောဂဆိုရင်အဲသွားပြီးအပယ်လေးပါလေးပဲချောက်ပြီးမောကြောက်ခိုင်းနေတာမှတော့အဲဒါတွေမရှိတဲ့စိတ်ရှိတာကဘာလဲဝေဒနာဒီနာနာကိုသာသိတာနာကိုသာသိမလွတ်နဲ့ဝေဒနာတစ်ခုပေါ်လာရင်ဝေဒနာဒီနာနာဤသဘောဘာလို့တလဲခံစားပြီးပြက်တယ်ဒီစိတ်လားဟာအဲ့ဒါအလေးအကျင့်ဝတိဘောအဲ့ဒီစိတ်တွေကိုတခါစိတ်ကြီးပြောင်းပြီးတော့ဝတိဘောဝင်နေတာ ခိုင်းနေရအာလာပါဒတတိကိုယူပြီးတော့ဝေဒနာတစ်ခုပေါ်လာရင်ဝေဒနာပါလားဝေဒနာပါလားဝေဒနာသည်နာမလားဝေဒနာသည်နာမလားနာကိုလာပြောက်တာဩနာကနေပြီးတော့နာသိတဲ့စိတ်နာသိတဲ့စိတ်ကဘယ်စိတ်ပြောင်းမလဲဝေဒနာသည်နာနာဤသဘောပါလို့တာလဲခံစားပြီးပြက်တဲ့သဘောခံစားပြီးပြက်တဲ့သဘောကိုသိမကြောက်နဲ့နော်ဓမ္မကြီးအဲ ဝေဒနာကိုသဲကြီးခါသဲကြီးခါမှနိဗ္ဗာန်ရမှာအဲသဲကြီးခါနိဗ္ဗာန်ရတယ်ဘယ်သဲကြီးခါမှနိဗ္ဗာန်ရမှာတော့ရုပ်ဤဖောက်ပြန်လာတဲ့ရုပ်ဝေဒနာတွေကိုသဲကြီးခါပြီးတော့ဝိဇ္ဇာညာပြောင်းရှုရအဲဝေဒနာတစ်ခုပေါ်လာရင်တင်းတယ်တောင်းတယ်လို့မရှုလိုက်နဲ့ပူတယ်အေးတယ်လို့မရှုလိုက်နဲ့ကြိုက်တယ်ထုံတယ်လို့မရှုလိုက်နဲ့ဘာပဲပေါ်ပေါ်ဝေဒနာဒီနာမလားဒါကိုသိလိုက်ပရမတ်ကိုအာယုပြုဝေဒနာဒီနာမလား နာဣလက္ခဏာပါလဲခံစားပြီးပြက်အဲ့ဒီခံစားတဲ့သဘောတရားလေးလိုက်ပါအတိလေးဆုံးသွားလိုက်ဝေဒနာပြင်းလာရင်ပြင်းပြင်းလေးရှိသွားရှေ့စိတ်နဲ့နောက်စိတ်တော့ရှေ့စိတ်ကလေးကတော်ခြင်းလာရင်နောက်စိတ်ကလေးကတော့ငါမမဟုတ်ပဲနာရကြိုက်တယ်ထုံတယ်ကျင်တယ်အောင့်တယ်မရှိဝေဒနာသာရှိတယ်ဝေဒနာသည်နာသာရှိတယ်နာကိုယ်သာပြောက်တာ အကြောင်းဝဇအကြောင်းဝဇမှာအကျိုးတရားနာတယ်ကြိုက်တယ်ဆိုတဲ့အကျိုးတရားတွေရသွားတယ်ဥပါဒံချုပ်သွားတယ်ဒါတော့ဒီဥပါဒံကြီးကကဘာလာသတ္တရဲ့တဲကဒီဥပါဒံကြီးဖြစ်လာအခုလည်းပဲဥပါဒံဖြစ်တော့မယ်နာတယ်ကြိုက်တယ်လို့သိတော့မယ်အဲနာတယ်ကြိုက်တယ်လို့သိမှဆိုလို့အခုဝေဒနာကြီးနာမလားလို့နာကိုပြောက်ခိုင်းတာကြိုးစားပါသရာသိတ်တင်ပါစိတ်စိတ်ကလေးကတော်တယ်နောက်စိတ်ကလေးကတော်တယ်အယုတ်ကြည်ကြည်အေခါမှုသေးရင်သိမသေးကြရရ ဒကမာကြီးစူးစမ်းကြတော့အသက်ကြီးတွေကကြီးတော့6နာရီထိုးတော့မယ်ရှော့မှာပေးနေနားလိုက်တာဆိုသေဂာနိဆက်ဆက်နားလိုက်တာဆိုသွားတော့မယ်လိမ့်ကြတော့မယ်အပေလေးပါလေးဘက်ထောက်ရက်သေးလိမ့်မယ်မညာနဲ့သေးသေးသေးဆိုပြီးတော့သရာဒိဋ္ဌာအယုတ်ကြီးကြီးအေးခါကတထိုင်နဲ့လော့အောင်ဟုတ်ပေးတာမလျှော့နဲ့ဒကမာကြီးတွေ6နာရီထိုးတော့မယ်ဒီမဲ့9နာရီခွဲနေပြီမိနစ်30ပဲရှိတော့တယ်ကုသိုလ်ကအရှိန်ကုန်တော့မယ်ကုသိုလ်ကအရှိန်ကုန်ပြီဆိုရင်ဘယ်သွားမလဲဂရိမြဲရင်မြဲ တတိမမြဲလို့ရှင်ဘယ်သွားလို့ဘယ်လာရမှမသိဘူးဆိုလို့ရှင်အကုသိုလ်ပဲဆင်းသွားလိမ့်မယ်ရှင်းစိတ်နဲ့နောက်စိတ်တော့ရှင်းစိတ်ကလေးကတော်ရင်နောက်စိတ်ကတော်တယ်အယိုးချီချီရင်ခံပေရင်လည်းပေရောဒီတထိုင်နဲ့ငါဒီဒုက္ခကြီးငါကုံဆုံးအောင်တိုက်မယ်ဆိုတဲ့ဒီသရာစိတ်ကဒါမကြော့နဲ့တော့တထိုင်နဲ့လွတ်ရောက်သွားတထိုင်နဲ့လွတ်သွားရင်သေတတ်တယ်ဝေဒနာနာကလေးကနာတယ်လို့ ဒီလိုသိလိုက်ရင်ပိုးနာလာပဲကြိုက်တယ်လို့သိလိုက်ရင်ပိုးကြိုက်လာအောင့်တယ်လို့သိရင်ပိုးအောင့်လာကြက်တယ်လို့သိရင်ပိုးကြက်လာလှုပ်တယ်လို့သိရင်ပိုးလှုပ်မယ်ဘာပဲပေါ်ပေါ်ဝေဒနာပါလားဝေဒနာဒီနာပါလားနာဤသဘောခံစားပြီးပြက်ပါလားအဲ့လိုလားသိ မကြောနဲ့နော်ဗရာသိတ်တယ်စိတ်အလုပ်တယ်စိတ်အလုပ်တယ်စိတ်အလုပ်တယ်မသိလည်းမသိနိုင်ဘူးစွဲနေလို့ဥပဒာကြီးမခံနိုင်ပါဘူးနာလိုက်တာတချို့ပြောတယ်ပြောတယ်နာတာကြိုက်တာတရားလားအဲတရားတော့မဟုတ်ဘူးသေကနေ့ဆက်ဆက်နာတယ်ကြိုက်တယ်လို့သိရသွားရောလေးပဲတော့အဲအဲ့ဒါအခုကတရားတွေဒီတင်းနာတွေတောက်နာတွေထုံနာတွေဘယ်သူကလာပေးတာလဲ ဓာတ်ကြီးလေးပါဤဓာတ်တွေပေါ်နေတာသေအာနိစ္စတဲ့သူသူတွေကသူဒီဓာတ်တွေကလာလိုက်မှာဗျာပထဝီဓာတ်အာဘောဓာတ်တေဇောဓာတ်ဝါယောဓာတ်ဓာတ်ကြီးလေးပါရှိပထဝီဓာတ်ဤသဘောကတင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောင့်တယ်ကြိုက်တယ်အာဘောဓာတ်ဤသဘောကပွဲစီတယ်ပြတ်တယ်ရိုးစီတယ်တေဇောဣတာတာပူတယ်ဣတယ် ဝါယောဤဓာတ်ကတွန်းနဲ့ကန်းနဲ့လှုပ်ရှားတယ်ငြိမ်ဝှက်ပြီးပြပြီးထောက်ခံနေတယ်အဲဓာတ်သဘောတွေရုပ်သဘောကတစ်ခုပြီးတစ်ခုဖောက်ပြန်နေတယ်ပြစ်လိုက်ပြစ်လိုက်ပြစ်လိုက်ဖောက်ပြန်တယ်အဲ့ဒါကရုပ်သဘောသရာသိတဲ့ရှော့မပေးနဲ့တော့ဓကမကြီးစိုးစားတိုက်တထိုင်နဲ့လွတ်အောင်ပေခြင်းလဲပေရောအယုံကြည်ကြည်အေးခန့်ခန့်ဆိုပြီးတော့ဒီစိတ်ကိုထားရှော့မပေးနဲ့တော့ဓကမကြီးတထိုင်နဲ့လွတ်မြောက်သွားအောင် အဲဒီတရားတော်များနဲ့တွေ့ရင်တွေ့မတွေ့လို့ရှိရင်ကိုကျိုးနေကြတယ်မယ်သာသနာကြီးကြီးပါလေလားနဲ့သာသနာကိုကြောခိုင်းရတယ်သာသနာကြောခိုင်းတဲ့ပုဂ္ဂိုလ်ကတော့မိုးကြောခိုင်းတာနဲ့တူရဲ့အဲဒီတော့သာသနာအတွင်းရောက်တဲ့အချိန်ကဘုရားအလုပ်ကိုသာလုပ်ပြီးတော့ဘုရားအလုပ်လုံးကဘုရားသားတွေဘုရားသမီးတွေဖြစ်အဲဒီတော့ဘုရားသာသနာဘုရားအလုပ်သာလုပ်မလုပ်ဖဲနဲ့မနေနဲ့သေဃာကြီးဆက်တဲ့ဒီရောက်တဲ့ဒီနာလာလိမ့်မယ်ဒီရောက်တဲ့ဒီနာဖောက်ပြန်လာပြီဆိုလို့ရှိရင် အတိတ်ကသိထားတဲ့အတိတ်ကဘာအတိတ်လဲတဲ့တင်လိုက်တာတောင်းလိုက်တာထုံလိုက်တာပြင်လိုက်တာပိုငါကိုကြီးကပိုလိုက်တာငါကောင်းကကဲလိုက်တာငါကိုကဖောလိုက်တာငါရင်တွေကကြက်လိုက်တာငါရင်တွေကတုံလိုက်တာငါမူးလိုက်တာဒီအတိတ်ဒီအတိတ်တွေကမရှိတဲ့အတိတ်တွေမရှိတဲ့အတိတ်တွေရှိတာကဘာရှိတဲ့ရုပ်ဝေဒနာတွေဝေဒနာသည်နာတာရှိတယ်ဝေဒနာသည်နာတာသိလိုက်တာနာဤသဘောပါလို့တတ်တယ်ခံစားပြီးပြက် ဒါပဲသိဒါပဲရှိခံစားပြီးပြက်တော့နာတယ်ကြိုက်တယ်ဆိုတော့ဥပါဒံတော့သွားဘူးလားလွတ်သွားတာပေါ့နာတယ်ကြိုက်တယ်လို့မသိနဲ့နာတယ်ကြိုက်တယ်လို့သိရင်လူတိုင်းအသိပူရဲ့အေးတယ်သိရင်လူတိုင်းအသိအဲလူတိုင်းအသိတယ်လွတ်သွားလွတ်မြောက်သွားအောင်ဘယ်လိုသိမလဲဝေဒနာသည်နာမယ်နာကိုသိတာနာကိုမမသိလို့နာတယ်ကြိုက်တယ်လို့သွားသိရင်ကိုချိုးနေပြီသာမှတ်တော့လူတိုင်းသိပြီ အဲ့ဒီလိုများသိပြီဆိုရင်ငါတော့စိတ်သာချတော့ဟိငါတော့အပယ်ထင်းရတော့မယ်လို့အဲတတိကြပါဓာတ်ကြီးလေးပါပေါက်ပြန်လာလို့ရှိရင်ဝေဒနာပါလားဝေဒနာဒီနာပါလားနာဤလက္ခဏာဘာလို့တတ်တယ်လဲသူသဘောကဘာဖြစ်တတ်တယ်လဲခံစားပြီးပြက်တယ်အဲ့ဒီခံစားပြီးပြက်တဲ့သဘောတရားလေးကိုသာသိတာမလွတ်နဲ့တော့ဒီဒီဒီတစ်ခုတည်းသိတာနောက်ကြတော့အလေးအကျက်ဝစီပေါ်နိုင်သွားပြီဆိုလို့ရှိရင်ခံစားပြီးပြက်တဲ့သဘောတရားလေးကိုသိတာလေအဲ့တော့စူးစမ်းပြီးတော့ ဒကာဒကမများရှင်းစိတ်နဲ့နောက်စိတ်တော့ရှင်းစိတ်ကတော်ကျင်လာရင်နောက်စိတ်ကလေးကတော်တယ်လာမဟုတ်ပဲတင်းတယ်မရှိတောက်တယ်မရှိထုံတယ်မရှိအောင့်တယ်မရှိဝေဒနာနာလာရှိတယ်နာဤသဘောခံစားပြီးပြက်တယ်ငါနာတယ်ငါကြိုက်တယ်ငါထုံတယ်ငါကျင်းတယ်ဆိုတာမရှိတဲ့တရားရှိတဲ့တရားကဝေဒနာနာနာဣလက္ခဏာခံစားပြီးပြက်တယ်လို့ဒီလိုသာသိတာအဲ့ဒါတစ်ထိုင်နဲ့လွတ်ရောက်ပဲကြိုးစားပါရှေ့စိတ်ကတော့ညနောက်စိတ်ကတော့မလွတ်မချော့နဲ့နော် တော်တော်ကြာလဲသိရမှာပဲအခုခဏသိကြည့်တာပဲရှေ့စိတ်နဲ့နောက်စိတ်သရာအရေးကြီးတယ်အဲတက္ကမကြီးကြီးစူးစားဖို့ရေးချပြီးသင်အဲသင်ချိုင်းကိုဘယ်ရောက်မလဲတော့ဒီဒီနာဆိုရင်တော့တာမွေကြံတော့ရောက်ကနေနေပြီအဲတာမွေနဲ့ကြံတော့ကိုရောက်တော့ရောက်တော့မှာပဲဘယ်ရောက်မလဲတော့မပြောတတ်ဘူးဘယ်သင်ချိုင်းရောက်မလဲတော့မပြောတတ်ဘူးအဲသင်ချိုင်းတော့ဒီအတုပါကြီးကတော့ရောက်မှာပဲအဲတော့ ခန္ဓာ၅ပါးအကြောင်းတရားအကျိုးတရားအကြောင်းတရားအကျိုးတရားဖြစ်ဖို့ကအရေးကြီးတယ်အပယ်တကားပိတ်ပြီးတော့သုခတိဘုံနတ်ပြည်၆ဆတ်ကိုစိုးစံနိုင်အောင်အဲဝိဇ္ဇာညာရအောင်ပါကိုဝေဒနာတစ်ခုပေါ်လာရင်ဝေဒနာသည်နာလာသိတာအဲသေဃာတိဆက်ဆက်ဝေဒနာသည်နာနာဤလက္ခဏာခံစားပြီးပြက်တဲ့သဘောလေးဒီတစ်ခုတည်းနဲ့သိတာအတေတဘုရားအဲ့ဒါနဲ့ခံစားပြီးပြက်တဲ့သဘောတရားဝေဒနာသည်နာဤလက္ခဏာကိုသိထားပြီးဆိုရင်သုခတိဘုံပွားလိမ့်မယ်အဲ့ဒီစိတ်နဲ့ချုပ်ရင်နတ်ပြည်သွားမယ် နာလိုက်တာကဲလိုက်တာလှုပ်လိုက်သေးပြီဆိုရင်ငါတော့ပိတ်တာတို့ခွေးတို့ဘဲတို့ကြက်တို့ဝဲဝက်တို့ရေတွေကငါတို့ဖြစ်တော့မယ်ဆိုတာအဲစူးစားကြဒကာဒကမများတွေစားထားလိုက်တဲ့အစာတွေကဒီမဲ့အဲရုပ်ရုပ်ချင်းသုံးဆောင်ထားလိုက်တာတော့ဝက်သားတွေစားကြက်သားတွေစားဘဲသားတွေစားတခါတည်းဘဲသားကျက်သားကိုသတ်မှတ်ပြီးစားနေတာအဲသေပြန်တော့ဗာလဲတဲ့ဘဲတွေကြက်တွေဝက်တွေကခန္ဓာတွေနဲ့စားကြအောင်ဗျအဲယုံနာကိုမြင်ရင်မြင်သိညာသိယုံနဲ့မရဘူးမလွတ်ဘူးအဲဒီတရားတော်များနဲ့တွေ့မှဒီတရားတော်များနဲ့မှမတွေ့လို့ရှိရဲ့ ဘဲတွေစတော့ဘဲဘဲခန္ဓာဖြစ်ပြီးတော့ဘဲကပြန်တလားတလဲပြန်စားအောင်မယ်ဝက်သားတွေစတော့ဝက်ကပြန်စားအောင်မယ်ကြက်သားတွေစရင်ကြက်ကပြန်စားအောင်မယ်ငါးတွေစငါးပြန်စားအောင်မယ်အဲ့ဒီတော့အခုကတည်းကပါပါကြီးမိတဲ့အချိန်ကငါလွတ်သွားအောင်ဟာကိုစူးစမ်းပြီးတော့ဝေဒနာကိုငါလွတ်သွားအောင်ရှုတာတဏှာမကုအောင်ဝေဒနာဒီနာနိုင်သဘောဘာလို့ကြလဲခံစားပြီးပြက်တယ်ဒါကဒီသုံးစိတ်ထဲရှုတာအဲဒီသုံးစိတ်ထဲရှုလိုက်ပြီဆိုရင်ငါလွတ်သွားလိမ့်မယ် နာတယ်လည်းမရှိဘူးကြိုက်တယ်လည်းမရှိဘူးထုံတယ်လည်းမရှိဘူးအောင့်တယ်လည်းမရှိဘူးပူတယ်မရှိဘူးအေးတယ်လည်းမရှိဘူးလှုပ်တယ်ရွတယ်လည်းမရှိတော့ဘူးဥပါဒံတရားတွေမရှိတော့ဘူးဘာရှိလဲပြစ္ဆုတ်ပံပေါ်လာတဲ့ယုံနာကိုခါစားပြီးပြက်တာပဲရှိတော့ဟောလွတ်သွားပါပြီဗျဟောအပယ်လေးပါးသွားစီတတ်တဲ့ကံလွတ်သွားပြီအဲစိတ်တွေကိုပြင်ပေးနေတာတော့သေကာလေးဆက်ဘယ်စိတ်နဲ့ချုပ်မလဲနာရာကြီးနဲ့ချုပ်မလားဖောရာကြီးနဲ့ချုပ်မလားပူရာကြီးနဲ့ချုပ်မလားဒီစိတ်နဲ့ချုပ်လို့ရှိရင်အပယ်လေးပါးကိုလေးပဲထောက်ပြီးတော့ဘိုးချော့ခိုင်းရမယ် အဲစားထားတဲ့ဥစ္စာတစ်ခါတည်းကိုဝက်ကျွေးတွေပြန်ဆက်ကြအောင်ဘုံလုံးတလဲငပြန်တလဲတဲ့ကိုကစားထားတဲ့ဥစ္စာပြန်ပြီးအစားခါအောင်အဲယုံနာကိုမြင်ရင်မြင်ယုံနာကိုသိရင်သိဥပါဒံလော့အောင်ရှုနိုင်ရင်ရှုမရှုနိုင်လို့ရှိလို့ရှိရင်ဖြင့်အဲတကားတကားပြလူ၁၀သိန်းသိလူတယောက်မှဖြစ်ဘူးပြန်ပြီးစားအောင်ခါအစားခါအောင်ကြိုးစားပါသရာစိတ်တယ်မှာရှင်းစိတ်ကလေးကတော်ရင်နောက်စိတ်ကတွန်းတယ်မလျှော့နဲ့မသေးလည်းမသေးနိုင်ဘူး အသက်တွေကြီးလာနေပြီကြံတော့ရောက်မလားဓာပွေရောက်မလားအဲ့တော့ဘယ်နာရောက်မှမသိပါဘူးမောကောင်းတင်ញိုင်ရှိတာတော့မသိဘူးကာမဲတော့ကာမဲကာမဲတော့တာအဲသွားတော့သွားရမှာပဲဥစဉ်တော့တော်ရတော့ဘာမြေကြီးမြောက်တဲ့ဒီကတော့ဘရိုးနဲ့နဲ့မှုတ်တယ်အဲစိုးစားကြဓမ္မကြီးတွေဒီကလည်းနီးနေပြီငါတို့ဟိခရီးမြဲပဲဟာ သမီးတို့သားတို့ရေငါသိရင်လေဥပါဒံလွတ်နေပြီငါဝေဒနာကိုတဏှာလွတ်နေပြီဝေဒနာကိုငါဥပါဒံလွတ်နေပြီငါဘယ်စိတ်နဲ့သိမလဲဝေဒနာသည်နာနာဤလက္ခဏာခံစားပြီးပြက်တဲ့သဘောတရားလေးနဲ့ငါသိတော့မယ်အဲငါခရီးမြဲပြီသိရင်ငါကဒါခရီးယူလိုက်ပြီငါဒါနလည်းအာမကိုဘူးသီလလည်းအာမကိုတော့ဘူးအတိတ်နဲ့အနာဂတ်ကိုငါအာမကိုတော့ဘူးဟေ့ပြစ္ဆုတ်ပါယုံနာကိုငါအာကိုတော့မယ်ဆိုတော့အဲ့ဒါခရီးမြဲတယ်လို့ခေါ်တယ် အနောက်မဟုတ်လို့ရှိရင်လည်းအဲဒါနာလေးအာကိုသီလာလေးအာကိုလေးပဲထောက်ရက်ဆယ်မယ်မရှိတာတွေအာကိုရှိတာကတော့ဗာလဲခန္ဓာမှာယုံနာယုံနာကိုတော့မသိဘူးဒီကနေ့သိရမလားလက်ဖန်သိရမလားတော့မပြောရဘူးသိတော့သိရမှာပဲအဲကတ်ကြီးကတော့လာပြီဗျာအဲတော့ဒီကတ်ကိုနိုင်အောင်တိုက်ဗျာအဲ ရဲစဲကြငါတင်တင်နေငါကြောက်စားကြံနေငါဖျားခဲ့မယ်တဲ့နောက်ပိတ်ဆုံးသာသနာပြဝိမု ക്തി ခေပြအခုကနောက်ပိတ်ဆုံးသာသနာဘယ်ငါးများကြံမယ်ထင်တဲ့ကတ်တော့ချပြီအဲလွတ်အောင်ယုံနိုင်ရင်ယုံသမာဓိရှိတဲ့ပုဂ္ဂိုလ်တရားကဲမယ်သစ္စာလေးပါးတရားတော်များကြည်ရတဲ့ပုဂ္ဂိုလ်ဖျားခဲ့မယ်အဲဒီတော့ရဲစဲကြငါတင်တင်နေငါကြောက်စားကြံနေငါဖျားခဲ့မယ်တဲ့ရှေ့ကပြည့်ညတ်တွေကထွက်တယ်နောက်ကအခုပရမသစ္စာလိုက်ပြီပရမသစ္စာလိုက်ပြီဘယ်ငါးများကြံမယ်ထင်ကြအဲ သီလသမာဓိပညာပြည့်စုံတဲ့ပုဂ္ဂိုလ်ကြီးတွေမှငါးပါးသီလမြဲတဲ့မဟာသောတာပန်ကြီးတွေကြံနိုင်မဗျာအဲသမာဓိရှိတဲ့ပုဂ္ဂိုလ်တွေသကြားကြလိမ့်မဗျာသစ္စာလေးပါးရတဲ့ပုဂ္ဂိုလ်ဖျားကြလိမ့်မဗျာအခုတရားထိုင်တဲ့ပုဂ္ဂိုလ်တွေကတော့ဗာလဲတဲ့ဖျားကြမှာပါဗျာဘာလို့ဖျားအလုပ်လုပ်နေတာကိုဖျားအလုပ်လုပ်ရဖျားကြမယ်ဖျားအလုပ်မှမလုပ်လို့ရှင်ဘလူကကြမလဲဘလူကြလိမ့်မဗျာဘလူတွေလာပြီဗျာအဲတော့ရက်တဲ့ကြာခြောင်ကြကြံတဲ့ငါကြောင်စားတဲ့ အဲကြံတဲ့ငါဘယ်ငါးတွေကြံမလဲတဲ့အဲဓမ္မတာငါးတွေကြောင်းကစားတွေမဗျာသာသနာဝင်တဲ့ပုဂ္ဂိုလ်သာသနာငါးမှဖရာသာသနာဝင်တဲ့ပုဂ္ဂိုလ်မှအဲဖရာကယ်လိမ့်မဗျာကြိုးစားပြီးတော့ဒီမဲ့ဒီကကြီးကိုလွတ်မြောက်အောင်ယုံညပမာရိသာဥဆောင်ရသေရမှာပဲအသေးဆိုးတွေသေကြရလိမ့်မယ်ဘာကြောင့်လဲတဲ့တော်တော်ကြာကြာအိတ်အိတ်ရတယ်လည်းသေလိမ့်မယ်ဘာဘာဖြစ်သေးမှလည်းမသိအဲဘာလဲတဲ့ရက်တဲ့ကြာခြောက်ကြသွားပြီ အဲရက်တဲ့ကြငါတင်ပြန်တော့လေတင်တယ်ငါ့ကိုကြောင်အပ်စားအောင်မယ်အဲပမာရိရှိရင်ရှိမရှိလို့ရှိရင်ပြည့်အဲတော်တော်ကြာကြတော့အဲဘက်ခနဲ့ဘက်ခနဲ့ပြက်ကြလိမ့်မယ်ဗျာကြိုးစားကြယောဂါတွေကများတယ်ထူးတယ်အဲဒီတော့သမာဓိရှိလို့ရှိရင်အဲသိလိမ့်မယ်သမာဓိပါမရှိလို့ရှိရင်ပြည့်အဲရက်ထင်မယ်ပြေးပြီးတော့တောက်ချောက်ကြီးရက်ထင်တာပဲအဲဒီတော့ကြိုးစားပြီးတော့တိုက်ကြရှောက်မပိနဲ့ဓမ္မကြီးတွေတရားကြီးကြီးတယ်နော် သရာဝရိယတတိသမာဓိပညာဘုံ၅ပါးရှိဖြစ်လာတဲ့အချိန်ကသိခြင်းနဲ့သိရောအယုတ်ကြည်ကြည်အေးခန့်ခါဒီဒုက္ခကြီးမှငါမကုံမဆုံးမချက်ငါမထတော့ဘူးဒီတထိုင်နဲ့ပြက်ခြင်းနဲ့ပြက်သိလည်းမသိနိုင်ပါဘူးစွဲနေလို့ဥပါဒဏ်ကြီးယုတ်ကသူ့သဘောနာကသူ့သဘောယုတ်ကသူ့သဘောနဲ့သူဖောက်ပြန်တယ်နာကသူ့သဘောနဲ့သူခံစားတယ်နာတာကဘယ်ကလာတယ်ကြိုက်တာကဘယ်ကလာတာလဲအဲငါမရှိတာကိုအရှိမထင်နဲ့ရှိတာကဘာလဲ ဖောက်ပြန်တဲ့သဘောခံစားတတ်တဲ့သဘောနာယုတ်တာရှိတယ်အဲ့ဒီနာယုတ်ကိုသာသိရဝေဒနာတစ်ခုပေါ်လာရင်နာကိုသိနာဤလက္ခဏာပါလေခံစားပြီးပြက်တယ်အဲ့ဒီခံစားပြီးပြက်တဲ့သဘောကိုသိလူတိုင်းလည်းမသိဘူးလားတဲ့ခံစားပြီးပြက်တို့လည်းခံစားပြီးပြက်တာပဲတင်းနာကြီးပေါ်လာတော့နာလိုက်တာလို့သိအဲ့သွားရောလေးဘက်ထောက်မကျက်ပါမကျင်ပဲကိုလူတိုင်းသိတာပေါ့ဖောက်ပြန်တဲ့သဘောခံစားတဲ့သဘောအလေးအကျင့်မလုပ်ဘူးနာရာကြီးပဲပေါ်လာတော့ ကိုယ်ခန္ဓာကိုယ်ကနေပြီးတော့ကြိုက်လာတယ်ဆိုတော့ကြိုက်တာကြီးပဲသွားသိလိုက်တယ်လက်ဝှုတော့ကတော့တင်ညာနဲ့သိတယ်ဖောက်ပြန်တဲ့သဘောခံစားတဲ့သဘောတင်ညာပညာမဟုတ်ဘူးပညာပြအောင်ဟုတ်ရှုခိုင်းတာတမာရီရှိအောင်တမာရီကြောင့်ပညာပြအောင်လို့အလေးအကျင့်ဝတိဘောဝယ်ခိုင်းတာခဏသိကြည့်ခိုင်းတာဒီလိုမှသေမမကြည့်ဘူးပဲနဲ့ရုပ်ဝေဒနာအစအလေအဆုံးကိုအတိလေးမှမဆုံးဘူးတဲ့ပုံကူမှန်သမျှကတော့ဘယ်ကလာပြီးတော့ဒီမှာယုံနာသိပါလားယုံနာသိတယ်ဆိုတာလည်းကားပြောတာပညာပဲသိတယ်ပညာဖြစ်အောင်လို့အခုဟာအရှုခိုင်းတာ သေတတ်အောင်လို့ကိုယ်ခန္ဓာကိုယ်ကကိုယ်ရုပ်ဝေဒနာအစအလေအဆုံးကိုအတိလေးဆုံးသွားပြီဆိုဘယ်လိုသိလဲကျင့်တဲ့ပုဂ္ဂိုလ်မှသိတာမကျင့်တဲ့ပုဂ္ဂိုလ်ဘယ်မှာသိလဲငါတော့ခဏသိပြီးပြီဟေ့ဒုက္ခကုံဆုံးသွားပြီဟေ့ကာယဝေဒနာစိတ်ဓာတ်ကာယသတိပဋ္ဌာန်ကနေပြီးတော့ဝေဒနာသတိပဋ္ဌာန်နံပြောင်းတယ်ဝေဒနာတွေကုံဆုံးသွားတော့စိတ်ဓာတ်သတိပဋ္ဌာန်ရောက်သွားပြီအစိတ်ဓာတ်သတိပဋ္ဌာန်တကြိမ်တစ်ခါရောက်မှုတဲ့ပုဂ္ဂိုလ်အပေတကာပိတ်သွားပြီလွတ်သွားပြီဘာကြောင့်လဲခဏသိပြီးပြီလေကြိုးစားကြ တထိုင်နဲ့ရတယ်နော်မလျှော့နဲ့အယုတ်ကြည်ကြည်ရေခမိုးလဲညင်လဲမေ့စီတော့လို့တို့ပြာရအောင်မှာပဲလို့ဒီလိုစိတ်မထားနဲ့ဒီဒုက္ခကြီးကမိုးလဲညင်လဲတို့နိဗ္ဗာန်သွားရအောင်လုပ်တယ်ဥစ္စာဟောရွှေမန်းတယ်မောင်တို့ဗျာစိတ်အောင်မင်းတို့တော့တညာလုံးထိုင်ပြီးတော့တခါတည်းငရဲကြမယ်ဟာတော့တညာလုံးထိုင်ကြည့်နိဗ္ဗာန်သွားမယ်လို့နတ်ပြည်သွားမယ်လို့ဟာတော့တညာလုံးမထိုင်နိုင်ဘူးလား ရှင်မောင်းတယ်မောင်းတို့ပြန်မသွားရတာဗျာငရဲကိုအဲ့ထဲမြလေးဖြတ်နေမယ်ဆိုရင်တတ်သွားရောငရဲဘယ်သကုတ်ထဲမြလေးဖြတ်နေမယ်သူသွားရောငရဲအခုဒီမဲ့ဒီချိန်သေးပါဖြစ်တယ်ကြောက်သလားမကြောက်နဲ့သေရင်လည်းသေရောဟာဆိုပြီးသေရင်သေအခုနေသေရင်ပဲသွားမလဲနာလေးအပြင်းမဲ့မထွက်တော့ဘူးရုပ်ဝေဒနာခံစားနေပြီကဲဘယ်စိတ်တွေရှိသေးလဲကိလေသာစိတ်တွေရှိသေးလားမျက်စိကဒီမဲ့ဘယ်သကုတ်ကြည့်ခြင်းသေးသလားအဲအတန်ပါရတော့အတန်လေးနားထောင်ခြင်းသေးသလား မွေးတယ်သိတယ်လို့နားကျင်သေးလားချိုးတယ်ချင်တယ်ဆိုအရသာလေးစားကျင်သေးလားပါရပေါ့အတူလေးကိုတွေ့ကျင်သေးလားနာဝေဒနာခံစားနေပြီဒုက္ခဝေဒနာခံစားနေပြီအဲ့တော့ိုးစားပြီးတော့ရုပ်ဝေဒနာအစအလေအဆုံးကိုအတိလေးဆုံးအောင်လိုက်တာအဲဒုက္ခဝေဒနာကုံဆုံးသွားအယုတ်ကြည်ကြည်ကြီးခံပြက်ချင်တဲ့ပြက်လူသေးသေးမသေးတရားရဟာဆိုပြီးတော့အဲ့ဒီစိတ်ကိုတရားစိတ်ထားမသေးလည်းမသေးနိုင်ဘူးအဲ အခုနေသေးသွားရင်ဘာဖြစ်လဲဒီတရားထိုင်နေလို့သေရပယ်သွားမလဲနတ်ပြေသွားရောတရားထိုင်တော့ရှေ့ကဟိုယဟန်တပတ်ဟာတည်းပဲတရားထိုင်နေရင်တခါသေတော့သေတော့နတ်ပြေရောက်သွားတယ်နတ်သားဖြစ်တယ်နတ်သမီးတွေကဟိုပန်ကြည့်ကြတယ်လို့ပေါ့အဲအခုနေသေရဘာဖြစ်လဲနတ်ပြေသွားရောမထိုင်တဲ့ပုဂ္ဂိုလ်ကတော့ဘယ်သွားလဲလက်ကြသွားဘယ်ကြမလဲတော့မပြောတာအဲမထိုင်တဲ့ပုဂ္ဂိုလ်ထိုင်တဲ့ပုဂ္ဂိုလ်တွေသေပါဗျာအခုနေဘယ်သွားမလဲနတ်ပြေသွားရောအဲတော့ကြိုးစားကြသရာသိတ်ကျင် ရှေ့စိတ်ကလေးကတော်ကျင်နောက်စိတ်ကလေးကတွန်းတင်အယုံကြည်ကြည်ခံပြက်ချင်တဲ့ပြက်ရောဆိုတော့ဒီစိတ်ကိုထားသေလည်းမသေနိုင်ဘူးအဝိဇ္ဇာနဲ့ဝိဇ္ဇာနဲ့စစ်တိုက်တာပဲအဲအဝိဇ္ဇာစိတ်ကိုအာမတာသေးနဲ့အဝိဇ္ဇာစိတ်ကဘယ်စိတ်လဲတဲ့တော်လားငါတော့နားလိုက်တာတော်မှပဲဆိုတော့အဲ့ဒါအဝိဇ္ဇာစိတ်ပဲအဲ့ဒီစိတ်ကအဘယ်သွားမလဲဝိဇ္ဇာစိတ်ကမဆုံးနဲ့သူ့ကိုဖိထားဝေဒနာဒီနာမယ်နာရဲကြိုက်တယ်မှမဟုတ်ပဲဒီဒုက္ခကြီးကကုံဆုံးအောင်တိုက်မယ်ဆိုတော့အဲ့ဒါဝိဇ္ဇာအဲ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 ဆုံးဖြတ်တဲ့ညာအပယ်သွားတဲ့စိတ်လည်းမသိနတ်ပြည်သွားတဲ့စိတ်လည်းမသိဗြဟ္မာနဲ့ဆယ်သွားတဲ့စိတ်လည်းမသိနိဗ္ဗာန်သွားတဲ့စိတ်လည်းမသိလို့ရှိရင်တရားပြလို့ဖြစ်ပါအဲ့ဒီတော့တရားဓမ္မများစူးစမ်းပြီးတော့အပင်မခံပြီးတော့အပယ်လေးပါလော့အောင်လို့စိတ်တွေပြင်ပေးတာစိတ်ကစားဖြစ်ရုံပွဲစူးစမ်းကြတထိုင်နဲ့လွတ်မြောက်သွားအောင်နားတယ်ကြိုက်တယ်လို့ဒီလိုမသတ်မှတ်နဲ့ဒီလိုသတ်မှတ်နေရင်လူတစ်သိသိလူတစ်ယောက်ဖြစ်ဘူးသိထားတာကနားတယ်ကြိုက်တယ်လို့သိထားတဲ့စိတ်တွေဒီစိတ်တွေကဘာလဲဥပါဒံတရားတွေမရှိတဲ့စိတ်တွေ ရှိတဲ့စိတ်ကဘာလဲဝေဒနာဒီနာနာအိလက္ခဏာဘာလဲခံစားပြီးပြက်တယ်အဲ့ဒီစိတ်တွေကိုသိတာဒါမှလွတ်မြောက်ကြမယ်အပေကအနမောလို့ရှိရင်မလွတ်ပါဘူးဗျာစူးစားကြတစ်ဆိုင်နဲ့လွတ်မြောက်ပါရှင်းစိတ်ကလေးကတော်ရင်နောက်စိတ်ကတော်တယ်အယုံကြည်ကြည်အေခါလူသိရင်သိမသိတရားရဒီစိတ်ကိုထားပါသရာရေးကြည့်တယ်တရားထိုင်တဲ့အခါမှာသရာပဲသေခြင်းနဲ့သေရောငါဆရာခိုင်းနေငါလို့ပြက်ခြင်းနဲ့ပြက်ရောဆိုဒီစိတ်ကိုထားဒီစိတ်ထားရင်ရ ဒီစိတ်မှမထားလို့ရှိရင်တော့မရပါဘူးနားလိုက်တာမခံနိုင်ပါဘူးဟောတော်လိုက်တော်လိုက်တော့တရားနည်းဆက်ဆက်ကြတော့ဓာတ်ကြီးလေးပါဖောက်ပြန်လာတယ်တင်လာတယ်တောင်းလာတယ်ထုံလာတယ်ကျင်လာတယ်အောက်လာတယ်ဆိုတော့အဲအာဘောကတတ်တော်မဲ့ဆိုတော့ဖောလာပြီဆိုတော့ငါတော့မဖောနဲ့အောင်ငါတော့တော်လိုက်အောင်မယ်လို့ရမလားခန္ဓာကိုယ်ကြီးကဒေဇောဓာတ်တွေလောင်ကျွမ်းလာပြီဆိုရင်စိတ်ကလေးလည်းမပြောင်းတာဘူးမပြောင်းတာတော့ငါကပူဓာကြီးပေါ်လို့ပူဓာကြီးသိတယ် ပူဓာကြီးပေါ်လာတော့မပြောင်းတတ်တော့ဘူးမပြောင်းတတ်တော့ပူဓာပေါ်ပူဓာပဲသိလိုက်လိမ့်မယ်အဲ့ဒီလိုသိလိုက်ပြီဆိုရင်သွားလိမ့်မယ်အပယ်လေးပါလေးပဲထောက်ပြီးတော့မိုးကြောခိုင်းလိမ့်မယ်အဲကြိုးစားကြဝေဒနာတစ်ခုပေါ်လာရင်အခုကတည်းကစိတ်ကလေးပြောင်းတာဝေဒနာဒီနာမလားနာဤသဘောအပါလဲခံစားပြီးပြက်ပါလားလို့အဲ့ဒီလိုသိတာဒီလိုသိထားပြီဆိုလို့ရှိရင်အလေးအကျင့်ဝတိဘောကိုသွားလဲသွားရင်လဲသွားလဲဒီအသိပဲသွားနေအောင် ထိုင်လည်းဒီအသိအိတ်လည်းဒီအသိအဲသိလိုက်တဲ့ဆိုနာနေလိုက်နေပါအကြောင်းတရားကြီးသတ်တာကြိုးစားပါအပယ်နဲ့နတ်ပြည်နဲ့လဲနေတာပဲအခုမလဲနိုင်ဘူးလားဗျာလဲနိုင်ရမှာပေါ့အပယ်လေးပါးနဲ့နတ်ပြည်နဲ့လဲနိုင်ရဘာကြောင့်လဲတဲ့အပယ်လေးပါးများကြာသွားပြီဆိုရင်အဲ တလိ္ဆာတို့ပိတ်တာတို့ငရဲတို့ခါရပြီဆိုလို့ရှိရင်လွတ်နိုင်ပွဲရာမရှိတော့ဘူး။ဘာကြောင့်လဲတဲ့အပေတခါကြသွားတဲ့ပုဂ္ဂိုလ်ဖရာကလည်းလူပြားဖြစ်တယ်နတ်ဖြစ်တယ်မဟောတော့ဘာကြောင့်လဲအပေပုံရောက်သွားပြီဆိုရင်ဖရာမှလည်းမသိတရားမှလည်းမသိသံဃာမှလည်းမသိမသိတော့ဘူး။ဒါကြောင့်အခုလူပြေကြီးရောက်လာတဲ့အချိန်ကသာသနာတော်ကြီးပြီးတဲ့အချိန်ကသရဝရိယတတိသမာဓိပညာပုံ၅ပါးလက်ကင်ထားပြီး အယုတ်ကြည်ကြည်အေးခံခါပြက်ခြင်းလဲပြက်ရောဆိုပြီးတော့သရာစိတ်ကတင်ညပြီးတော့ရှေးစိတ်ကလေးကတော်ခြင်းရဲ့နောက်စိတ်ကလေးကတွန့်တင်ညပြက်ခြင်းလဲပြက်ရောဆိုပြီးတော့သရာလာတင်လိုက်ကြမသိလဲမသိနိုင်ဘူးဒါကြဥပါဒတရားနာတယ်ကြိုက်တယ်ဆိုတာဥပါဒဖြစ်နေလို့မခံနိုင်တဲ့စိတ်ဖြစ်ဒေါသစိတ်ဖြစ်မခံစားခြင်းလဲဆိုတာဒေါသပွားပြီးကကြိုက်လိုက်တာကတဏှာຢာကဒေါသဒါတွေဖြစ်ကုန်ဒီစိတ်တွေအဘယ်သွားလဲ အဲ့တော့ဒီစိတ်တွေကိုသိပါမှမသိလို့ရှိရင်သွားရောဗျာကြိုးစားကြလျှော့မပေးနဲ့နော်တထိုင်နဲ့လွတ်မြောက်သွားအောင်ဝေဒနာပြင်းပြင်းပြင်းနဲ့ရှင်သွားအဲ့တော့မှနာဖြစ်တဲ့တဲ့သဘောတရားကိုသိလာတယ်နာဟာဒုက္ခဝေဒနာမခံစားကြတော့ဘယ်ပြည့်သိလဲနာတိယပြည့်သိလဲနာတိယပြည့်သိတာကဒုက္ခဝေဒနာကိုသွားသိလိုက်တာဒုက္ခနာတရားသည်သူ့သဘောဘာလို့တာလဲဒုက္ခဒုက္ခခံစားနေတဲ့သဘောကိုတွေ့တယ် သူသဘောကဒါပဲရှိတယ်ခံစားပြီးပြက်တာပဲရှိတယ်ဘာကိုခံစားတယ်ဒုက္ခဒုက္ခခံစားတယ်ဒုက္ခဝေဒနာတော့နာမခံစားခြင်းဒုက္ခကြတော့ဒလသတိခံစားအဲ့ဒီတော့နာအိလက္ခဏာသဘာဝကခံစားပြီးပြက်တဲ့သဘောတရားတစ်ခုတည်းသာသိတာနဲခံစားပြက်ခံစားပြက်ခံစားပြက်ခံစားပြက်ဒါသာသိတာမလွတ်နဲ့ဒီဒီသီးလေးလိုက်တာဝေဒနာကိုနာလာသိတာတင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့ဒီလိုသွားမသိနဲ့ဒီလိုသွားပြီးရင်မိစ္ဆာဒိဋ္ဌိ သမာဓိရှိကဘာလဲဝေဒနာဒီနာနာဣလက္ခဏာဘာလဲခံစားပြီးပြည့်တယ်ဆိုတာအဲ့ဒီလိုသိလိုက်တာကဝေဒနာပေါ်မှာအဲ့ဒီလိုသိလိုက်တာကသမာဓိရှိမိစ္ဆာဒိဋ္ဌိကနားလိုက်တာကလိုက်တာထုံလိုက်တာကျင်းလိုက်တာပူကြအေးလိုက်တာဆိုတော့မိစ္ဆာဒိဋ္ဌိအဲ့ဒါအဘယ်သွားလဲသမာဓိရှိကဘာလဲဝေဒနာတစ်ခုပေါ်လာရင်ဝေဒနာဒီနာနာဣလက္ခဏာဘာလဲခံစားပြီးပြည့်တယ်အဲ့ဒီကဘာလဲတဲ့အဲ့ဒီလိုသိလိုက်တဲ့စိတ်ကလေးကဘာလဲတဲ့သမာဓိရှိအဲ့ဒီသမာဓိရှိကဘာလဲတဲ့သူ့ကလေးကိုနောက်ပြချောက်တာပေါ့အဲဒီစိတ်နဲ့စိတ်ပဲရှိတယ်အကုသိုလ်စိတ်ကုသိုလ်စိတ်အဲ မိစ္ဆာဒိဋ္ဌိသမာဒိဋ္ဌိမိစ္ဆာဒိဋ္ဌိကအဘယ်ပို့သမာဒိဋ္ဌိကကုသိုလ်ကိုနတ်ပြည်လျှောက်တာပို့အဲ့ဒီဒီနှစ်စိတ်နဲ့ဘယ်စိတ်နဲ့သေရမလဲဆိုတာအဲ့ဒါဂတိမြဲအောင်လုပ်ပြဂတိမှမမြဲလို့ရှင်သွားလိမ့်မယ်ဗျအဲ့ဒါစိတ်တွေပြင်ပေးနေတာဝိပဿနာယောဂီပုဂ္ဂိုလ်တွေကြိုးစားကြတရားစိတ်တင်ရှင်းစိတ်ကတော်ရင်နောက်စိတ်ကတွန်းတယ်အယုံကြည်တည်ခံပေးခြင်းလည်းပေးရောဆိုဒီစိတ်သာတော်တော်ကြာလည်းပေးရမှာပဲတော်ကြာလည်းဒီဝေဒနာခံရမယ် အခုအရက်ကဒီမှာသဲကြီးခါပြီးဒီဝေဒနာကိုအလေးအကျင့်ဝတိဘောဝင်လာတာသေတတ်ဖို့ကဝတိဘောဝင်နေတာဒီလိုမှဝတိဘောမှမဝင်ပဲသေဃာတိဆဲဆဲကြတော့စိတ်ကလေးပြောင်းလို့ရပါဘူးအရိယသူတော်ကောင်းများကတော့ဝတိဘောဆိုတာဘာလဲအလေးအကျင့်လုပ်နေတာစာအာနဲ့လူလည်းဝတိဘောအဲစာအာနေတာပဲဟောစာရတယ်အဲအခုတရားကလို့ကျင့်ကြအထုတ်တဲ့ပုဂ္ဂိုလ်လည်းပဲဒီရုပ်ဝေဒနာကိုစိတ်ကလေးဟာအကုသိုလ်စိတ်ကိုကုသိုလ်စိတ်ကိုပြောင်းနေနာတယ်ကြိုက်တယ်ထုံတယ်ကျင်တယ်အောက်တယ်ဆိုတဲ့အကုသိုလ်အပယ်လေးပါဆင်းတဲ့စိတ်ကို အဲကုသိုလ်စိတ်ဖြစ်အောင်ကိုရုပ်ဝေဒနာဖောက်ပြန်နေတဲ့ဝေဒနာတွေကိုဝေဒနာဒီနာမလားလို့ဆိုပြီးတော့အဲ့ဒါဒီစိတ်ကိုပြောက်တာဒါကြောင့်မလို့သေဃာတိဆဲဆဲမှာစိတ်တွေကိုပြောင်းတယ်အရိယာများစိတ်ပြောင်းတာအဲဘယ်စိတ်ကနေပြီးဘယ်စိတ်ပြောင်းလဲဆိုတာအကုသိုလ်စိတ်ကုသိုလ်စိတ်အကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကိုပြောင်းတာအဲ့ဒီလိုစိတ်တွေကိုသိပါမှာလာတယ်လို့ကဲသိနေပြီးအကုသိုလ်စိတ်ဖြစ်နေတယ် တင်းတယ်လို့သိရရင်အကုသိုလ်စိတ်ဖြစ်သွားတယ်ခန္ဓာ၅ပါးဖြစ်ကုန်အဲဒီတော့ဒီစိတ်တွေမဖြစ်အောင်အခုအတည်းကစူးစမ်းပြီးတော့ရှင်းစိတ်နဲ့နောက်စိတ်တွန့်တယ်ပေခြင်းနဲ့ပေရော့ပြက်ခြင်းနဲ့ပြက်ရော့သရာစိတ်ထားအသက်တွေလည်းကြီးလာနေပြီအဲဒီတော့သေတော့သေရမှာပဲဒီကကြီးတော့အောင်စူးစမ်းကြသေပင်သေရသေပင်သေရညာတော့လဲတဲ့အပယ်လေးပါလိတ်မကြအောင်သူ့ရိဘုံနတ်ပြည်၆ဆက်ပွားနိုင်အောင်နိဗ္ဗာန်ဓာတ်လိုက်ပွားနိုင်အောင်ဇမာ20ပွားနိုင်အောင်ဖခင်ကဟောထားတဲ့နတ်ပြည်တဲ့ဇမာတဲ့နိဗ္ဗာန်တဲ့ပြောတာ သဘာဝတွေအဲအဲ့တော့ကျင့်ညာအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေအဲနတ်ပြည်၆ထပ်ပွားနိုင်တဲ့စိတ်အပယ်သွားမဲ့စိတ်ယမ20သွားမဲ့စိတ်နိဗ္ဗာန်သွားမဲ့စိတ်အဲ့ဒီစိတ်တွေသိလို့ရှိရင်လွတ်လိုက်ဒီစိတ်တွေကမသိလို့ရှိရင်ဘယ်သွားလို့ဘယ်ထားခန္ဓာ၅ပါးပြတ်တော့မယ်ဆိုတော့ခန္ဓာတွေလာပြီဝေဒနာတွေဖြစ်လာပြီဓာတ်ကြီးလေးပါဖြစ်လာပြီဘယ်လိုသိလိုက်ရင်ဘယ်ခန္ဓာဖြစ်တယ် ဘယ်စိတ်ကိုသိလိုက်ရင်ဘယ်ခန္ဓာဖြစ်တယ်ဆိုတော့ဒီစိတ်တွေမှမသိလို့ရှိရဲ့စင်ညာသိတဲ့စိတ်တွေကတော့အဲတချို့သိကြတယ်ဒေါသမှုစိတ်ဒေါသမှုစိတ်နဲ့ပြောနေပြောကြကြည့်တယ်ခန္ဓာကနေပြီးတော့ဝေဒနာတွေဖြစ်လာတော့ဒေါသဖြစ်လာတဲ့စိတ်တွေကိုသိလားမသိတော့ဘူးနားလိုက်တာဖြစ်လာတယ်အဲ့ဒါဘာစိတ်ခေါ်ဒီစိတ်တွေကိုသိရင်သိမသိလို့ကတော့အဲသွားလိမ့်မယ်ဗျာကြိုးစားကြအယုတ်ကြည်ကြည်အီခန်းသေခြင်းနဲ့သေရောလို့ဒီစိတ်ကိုထား ဘိုင်စကုံတောင်မှ3နာရီ4နာရီကြည်သေးတာဗျာရွှေမန်းတင်ပေါင်းတို့စိန်အောင်မဲတို့တောင်ဒီမှာတညလုံးကြည်သေးတာပဲစိုးစားကြအခုဟာကနတ်ပြည်6ချက်ကိုသွားမယ်တရားဇမာ20ကိုသွားမယ်တရားနိဗ္ဗာန်ကိုသွားမယ်တရားအဲမလဲနိုင်ဘူးလားလဲနိုင်ရမှာပေါ့စိုးစားကြပါတရားစိတ်တင်ပါရှင်းစိတ်ကတော်ရင်နောက်စိတ်ကလေးကတွန်းတင်ပါရှော့မပေးနဲ့ တရာအရေးကြီးတယ်တကားကြီးတွေမချော့နဲ့တော့ဝေဒနာခံရရင်ပြင်းပြင်းလေးရှုတော့ဝေဒနာကိုနာတယ်လို့ကိုယ်မသိနိုင်ဘူးဝေဒနာဒီနာမယ်နာကိုသာသိတာအเจ้าကိုသာရမှာနာတယ်လို့ကိုယ်သိရင်အကျိုးသာနာတယ်မသိဘဲနဲ့ဝေဒနာဒီနာနာကိုသာပြောက်တာစိတ်ကလေးကသေဂာနိဆက်ဆက်ဒီနာစိတ်ကိုပြောက်မှာဝေဒနာဒီနာဟာလားနာဤသဘောကဘာလို့တလဲခံစားပြီးပြက်တယ် ခံစားပြက်ခံစားပြက်ခံစားပြက်ဒီတလုံးနဲ့သိတာများများမသိဘူးလွတ်တဲ့စိတ်အဲ့ဒီစိတ်ကလွတ်နေတာခန္ဓာ၅ပါးလွတ်နေတဲ့စိတ်ဝေဒနာကိုနာတယ်လို့သိလိုက်ရင်ခန္ဓာ၅ပါးဖြစ်ပြီးဥပါဒခန္ဓာတွေဖြစ်ကုန်ယာကခန္ဓာဒေါသခန္ဓာမောဟခန္ဓာအဲ့ဒီခန္ဓာတွေအဘယ်သွားလဲနာတယ်လို့သိလိုက်တဲ့တစ်ပြိုင်နက်တည်းယာကခန္ဓာဒေါသဒေါသခန္ဓာမောဟခန္ဓာအဲ့ဒီခန္ဓာတွေကဘာလဲတိဋ္ဌခန္ဓာရဲ့ပိဋ္ဌခန္ဓာရဲ့ငရဲခန္ဓာရဲ့အဲ့ဒီခန္ဓာတွေဖြစ်ကုန်ပြီကတိစိတ်တွေသိလားအဲ့ဒီခန္ဓာ၅ပါးမဖြစ်အောင် ပိဋ္ဌာခန္ဓာရဲ့ငရဲခန္ဓာရဲ့တိဋ္ဌာခန္ဓာရဲ့ဒီခန္ဓာလွတ်သွားအောင်ဘယ်လိုရှုပ်မလဲဝေဒနာဒီနာနာဤလက္ခဏာဘာလို့တာလဲခံစားပြီးပြက်တယ်လို့အဲ့ဒီလိုသိတာခန္ဓာငါးပါးလွတ်သွားတာတရားသိခြင်းမှာတရားဆိုတာသဘောပေါက်တထိုင်နဲ့လည်းလွတ်တယ်နာတယ်ကြိုက်တယ်လို့သွားမသိနဲ့ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့မသိနဲ့ရှေးစိတ်ကတော်ရင်နောက်စိတ်ကတွန်းတယ်သေခြင်းလည်းသေရောဟဲ့ဆိုတဲ့တရားသိတာ ဒကာဒကမများတရားတစ်ထိုင်နဲ့နဲ့ဒီမှာအပယ်လွတ်ဖို့စိတ်တွေပြင်ပြီးတော့သေတတ်ဖို့ဟာကိုတစ်ထိုင်နဲ့နဲ့ဟာဓာတ်ဤသဘောအစအလေအဆုံးကိုအတိလေးဆုံးသွားအောင်စိတ်တွေကိုဒီလိုဒီလိုမသိနဲ့ဒီလိုသိလိုက်ပါလို့စိတ်တွေပြင်ပေးနေတာအရေးကြီးဆုံးချက်ကတရားဓမ္မများကလည်းသလားရှိဖို့အရေးကြီးတယ်။ဘာကြောင့်လဲတဲ့တရားပြတဲ့ပုဂ္ဂိုလ်ကအပင်မခံပြီးတော့တခါတည်းကိုအောနေတာစိတ်တွေကိုပြင်ပေးနေတာဓမ္မကြီးတို့ကတရားကြီးတို့ကအရေးကြီးဆုံးချက်ကသလားပဲ ရှေ့စိတ်ကတော်ခြင်းနောက်စိတ်ကတွန်းပြက်ခြင်းနဲ့ပြက်ရုံဆိုဒီစိတ်ကိုထားမလျှော့ကြနဲ့ဒကာကြီးတွေဒကာမကြီးတွေသေလည်းမသေနိုင်ဘူးအခုနေသေရင်မလဲနိုင်ဘူးလားဗျာအခုနေသေရင်နတ်ပြေသွားမှာပဲနတ်ပြေနဲ့လူပြေနဲ့မလဲနိုင်ဘူးလားနတ်ပြေနဲ့လူပြေနဲ့လဲနိုင်ရပေါ့နတ်ပြေကြလို့ချင်းခွာမခွာမပေးရတော့အဲ့ဒီတွေမိဖို့မတိုက်ရဘူးပစောတွေမိဖို့မတိုက်ရတော့ဘူးဒီလူပြေကြမိဖို့တိုက်နေရတယ် တော့တော့ကြချင်းကြီးပေးလာပြန်ပြီတော့ကြလျှော်ရပြန်ပြီဒုက္ခကြီးနတ်ပြည်ကြတော့မလျှော်ရတော့ပါဘူးဗျာဇလသိကြီးအစင်းကိုလှနေတာကြိုးစားပါသရာစိတ်ကျင်ပါရှင်းစိတ်ကတော်ကျင်နောက်စိတ်ကလေးကတွန်းတယ်ပါအယုတ်ကြည်ကြည်အေးခန့်လူသေးရင်သေးမသေးတရားရဟဆိုပြီးတော့သေခြင်းလဲအခုနေသေရင်ငါမြတ်တယ်ဆိုပြီးတော့ဒီစိတ်ကိုထားဒါသရာစိတ်ပဲ ရှော့မပေးပါနဲ့နာဤသဘောသိပြက်သိပြက်သိပြက်သိပြက်ဆိုအဲ့ဒါခါစားပြီးပြက်တယ်စားပြီးပြက်နေတာနော်ငါလက်ကြီးကတင်းတယ်ငါလက်ကြီးကတောင်းတယ်ငါပေါင်ကကြိုက်တယ်ငါကိုယ်ကငါတင်ပါကပူတယ်ငါစီစလုံးကကျင်းတယ်ထုံတယ်လို့ဒီလိုမသိနဲ့ဝေဒနာပါလားဝေဒနာသည်နာမယ်နာဤသဘောတရားလက္ခဏာကဘာလဲခါစားပြီးပြက်တယ်ဒါသာသိတာဒီသုံးသိတယ်သိတယ် ကနဦးစိတ်ကဘာကိုသိရမလဲတင်းနဲ့တောင်းတယ်လို့မသိပဲနဲ့ဝေဒနာသာသိလိုက်ဝေဒနာသိပြီးနောက်စိတ်ကလေးပြောင်းလိုက်ဝေဒနာသိနာကိုပြောင်းလိုက်နာကိုသိလိုက်နာဤသဘောတရားကတခါပြန်ပြောင်းလိုက်နာဤလက္ခဏာပါလဲခံစားပြီးပြက်တယ်အဲ့ဒီသဘောလေးကိုသိလိုက်အဲ့ဒီအလေးအကျင့်ဝတိဘောကိုအလေးအကျင့်လောက်ခါသေတတ်ဖို့ကနေရောညပါတခါတည်းဝတိဘောကြီးဝင်တယ် နောက်ကြတော့အလေးအကျင့်ဖြစ်တဲ့ဝေဒနာဒီနာနာယီသဘောခန္ဓာပြခန္ဓာပြခန္ဓာပြဟောဝတိဘောနာယီသွားပြီအော်တမာရီတီးသွားပြီတမာရီကြောင့်ပညာဖြစ်သွားပြီအဲသီလတမာရီပညာလို့ဘုရားဟောတာအဲနေသိရင်လွဲတယ်အပေတကားလည်းတက်ဒီမဲ့တဲကြတာမဟုတ်ဘူးနေမသိရင်တော့ကဘာတလိမ့်ကျက်ဘယ်တော့မှမရအပေလည်းမလုပ်ဘူးနေသိရင်လွယ်လွယ်လေးကြိုးစားပါသရာစိတ်တည်းမှာ ရှေ့စိတ်ကတော်ရင်နောက်စိတ်ကတွန်းတယ်အယုတ်ကြည်ကြည်အေခလူသေးသေးမသေးတရားရဆိုဒီစိတ်ကိုထားသေးလည်းမသေးနိုင်ပါဘူးညာဥပါဒာကြီးဖြစ်နေလို့မခံနိုင်ဘူးဆိုတဲ့စိတ်ဝေဒနာပြင်းပြင်းလေးရှူသွားရှော့မပေးနဲ့ပြင်းပြင်းလေးရှူသွားနာတယ်ကြိုက်တယ်လို့ပြောပြီးစိတ်မကြဝေဒနာသည်နာတာသိတာရှော့မပေးနဲ့အခုခဏသေးကြည့်တာလဲကျင်လဲကွဲကျင်လဲကွဲသေကျင်လဲသေရောဟာဆိုတာတခါတည်းကိုခန္ဓာကိုယ်ကြီးကိုမငဲ့ကွဲတယ် မညာနဲ့ကဘာလာသတ္တရဲ့တဲကညာလာတယ်ဒီခန္ဓာကိုယ်ကြီးကိုဘုရားမညာရဘူးလို့ပြောထားတာမရှိတာကြီးကိုအရှိမထင်နဲ့နားတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်လက်ပဲခြေပဲကိုယ်ပဲခေါင်းပဲမသိနဲ့ဒီအသိတွေကမရှိတဲ့အသိရှိတာကဘာလဲဝေဒနာဒီနာနာဤလက္ခဏာဘာလဲခံစားပြီးပြက်တယ်ဒါပဲသိရှော့မှာပေးနေတော့ဝေဒနာခံရရင်ပြင်းပြင်းလေးရှူသွားပြင်းပြင်းလေးရှူပါဒီဝေဒနာကိုတမာရီမှနိုင်တယ် မရှုဘဲနဲ့ရက်လိုက်ပြီဆိုရင်ဝေဒနာတစ်ခုဖြစ်လာကျင်လိုက်လိမ့်မယ်ရုပ်ဤသဘောလည်းမသိဘူးနာဤသဘောလည်းမသိဘူးပြင်းနေတာနဲ့အချိန်ကုန်ရောသေဃာတိဆက်ဆက်ကြတော့ပြင်းလို့ရသေဃာတိဆက်ဆက်ကြတော့ငါတော့တောင်းမှပဲလို့ရအဲဒီရုပ်နဲ့ဒီနာသူသဘောနဲ့သူဖြစ်လာပြီဖြစ်လာတဲ့ရုပ်နာကိုငါတော့အခုအရေကတော်ခဏခဏကြီးပြင်းနေတယ်အဲတော်ကြပြင်းလိုက်တော်ကြပြင်းလိုက်တော်ကြပြင်းလိုက်ပြင်းတယ်ရုပ်ဝေဒနာကိုသူသဘောသူသူသဘောသိရအောင်အစအလေအဆုံးကိုအဆုံးကိုသိရအောင်လိုက် သူသဘောကိုလိုက်ကြည့်တာဒါကြောင့်သူသဘောလိုက်ကြည့်တာသမာဓိနဲ့ပညာနဲ့ချိန်မှသမာဓိကယူပေးဝေဒနာပြင်းပြင်းလေးရှုပေးအဲ့တော့မှသူ့သဘောကိုရုပ်သဘောကိုသိလာရုပ်သဘောသိလာပြီဆိုလို့ရှိရင်ရုပ်ဝေဒနာဘယ်လိုဖောက်ပြန်လာတယ်ဘယ်လိုဖြစ်ပြီးဘယ်လိုပြတ်သွားတယ်နာသဘောဘယ်လိုခံစားပြီးဘယ်လိုပြတ်သွားတယ်လို့အဲ့ဒီသဘောကိုသိဒီလိုမှမသိလို့ရှိရင်နာရာကြီးသိလို့ကတော့ x မကောင်းဘူးနာရာကြီးသိလိုက်ပြီဆိုလို့ရှိရင်တော့ ငါတော့အပယ်ဆင်းရမှာပဲလို့တစ်ထစ်ချမှတ်တော့ကြိုးစားသရာအရေးကြီးတယ်သရာဝရိယတတိသမာဓိပညာဘုံ၅ပါးဘုံ၅ပါးလက်ကင်ထားသိခြင်းနဲ့သိရောအဲငါကိုကြီးကလှုပ်တယ်အဲငါလက်ကြီးကဆုပ်တယ်ဒီလိုမမတတ်မှတ်နဲ့ဩရုပ်ဝေဒနာပါလားဝေဒနာသည်နာပါလားသိနေတဲ့သဘောလေးကနာ ငါကိုကြီးကလှုပ်တယ်ငါကိုကြီးကရင်တယ်လို့ဒီလိုမသိနဲ့ဝေဒနာသာသိတာငကောကသိထားတာပဲလှုပ်တယ်ရင်တယ်ရိုင်းတယ်သိထားတာပဲဒါကိုမသိနဲ့ဝေဒနာသာသိဖောက်ပြန်နေတာဝေဒနာခန္ဓာအဲခံစားနေတာအခုနာဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်နေဒီဝေဒနာခန္ဓာဖြစ်နေတဲ့ဥစ္စာကိုဝေဒနာခန္ဓာကိုအသိခန္ဓာ၅ပါးချုပ်အောင်လိုက် သရာအရေးကြီးတယ်ကြိုးစားပါသရာစိတ်တယ်ပြည့်စိတ်နဲ့နောက်စိတ်တော့ပြည့်ခြင်းနဲ့ပြည့်ရောအယုတ်ကြည်ကြည်အေးခလူသေးသေးမသေးတရားရအဲသရာအရေးကြီးတာပေါ့ဗျာသရာသရာရှိလို့ရှိရင်ခရရတဲ့တရားသစ္စာလေးပါရသရာမရှိလို့ကတော့ရဖို့ရခဲရပါလေဗျာဘာကြောင့်လဲဖခင်ကဘုံ၅ပါးဆိုထားတာသရာဘုံဝရိယဘုံတတိဘုံ သမာဓိဘုံပညာဘုံတဲ့ဟောဘုံ၅ပါးဒီဘုံ၅ပါးစိတ်ကဘယ်စိတ်တွေလဲလို့တခါပြန်စစ်သရာဘုံဆိုတာပြင်လဲမပြင်လဲသူ့သဘောကိုလိုက်တယ်သိခြင်းနဲ့သိရောဒီဒုက္ခကြီးဖြစ်လာပြီဒီယုံနဲ့ဒီနာဖြစ်လာပြီဒီယုံနဲ့ဒီနာဖြစ်လာယုံသဘောနဲ့သိအောင်နာသဘောနဲ့သိအောင်ငါအစနဲ့အလယ်နဲ့အဆုံးနဲ့အသိဆုံးအောင်ငါလိုက်မယ်ဆိုတဲ့ဥဒ္ဒါအဲ့ဒါသိခြင်းနဲ့သိရောဆိုတာအဲ့ဒါသရာပဲအဲ့ဒီစိတ်ကသရာစိတ်ခေါ်တယ်အဲ့ဒီစိတ်ဖြစ်နေတာသရာစိတ်ဝရိယဆိုတာဘယ်စိတ်လဲ နံကလေးအပြင်ဘက်ထွက်မှာဆိုဆိုလို့ထိမ့်သိမ့်စောင့်ရှောက်ပြီးတော့ထားတာအပြင်ဘက်မထွက်ရအောင်အဲ့ဒါဝရိယစိတ်သရာဘုံဝရိယဘုံတဲ့အပြင်ဘက်ထွက်လို့ရှိရင်ဥပါဒာနဲ့ဖြစ်မှာဆိုလို့ဝရိယနံလေးအပြင်ဘက်ထွက်မှာဆိုလို့ဝရိယနဲ့ထိမ့်သိမ့်စောင့်ရှောက်ထားတာဝရိယတတိဆိုတာဘာလဲတဲ့တင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောက်နဲ့ပူတယ်ဒါတွေပေါ်လာပြီးဆိုဒါတွေမသိပဲနဲ့ဝေဒနာကိုသိရဝေဒနာကနေပြီးတော့နံကိုသိရ နာဣလက္ခဏာဘာလဲခံစားပြီးဖြစ်ဒီသုံးဌာနဒီသုံးစိတ်တာသိတာဝေဒနာဒီနာလာသိတာတင်းနဲ့တောင်းတယ်လို့မသိအောင်တတိနဲ့နေတာအမြဲတမ်းတင်းတယ်လို့သွားသိလိုက်ပါသို့လို့ပူတာပေါ်တော့ပူတယ်လို့သိလိုက်ပါသို့လို့ကြိုက်တာပေါ်ကြိုက်တယ်လို့သိလိုက်ပါသို့လို့တတိဆိုတာအမြဲတမ်းထားရတာဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါမှာတင်းတာပေါ်လာလို့အော်ဝေဒနာဒီနာပါလားလို့အဲ့လိုသိတာတတိကအမြဲတမ်းထားအဲ့ဒါတတိခေါ်တယ်သမာဓိဆိုတာဘာလဲတဲ့နာဣလက္ခဏာ ဝေဒနာဒီနာကိုသိထားတာအဲ့ဒါနာစိတ်ကိုနာကိုတစ်ခုတည်းသိထားတယ်မပြောင်းတော့ဒီစိတ်တစ်ခုတည်းဖြစ်နေတာအဲ့ဒါသမာဓိပဲတင်းတယ်တောင်းတယ်ထုံတယ်ကျင်တယ်အောက်တယ်ပူတယ်အိတ်တယ်လှုပ်တယ်ကြွားတယ်လို့မသိတော့ဘူးဖောက်ပြန်တဲ့စိတ်တွေမရှိတော့ဘူးသမာဓိဆိုတာတည်ကြည်မှုသမာဓိကနာစိတ်ဖြစ်ဝေဒနာဒီနာကသိထားတယ်မပြောင်းလဲတော့ဘူးနာကိုသိတာအဲ့ဒါပါလေသမာဓိပဲသမာဓိကနေပြီးတော့ပညာတဲ့ဘယ်ရလဲတဲ့နာဤလက္ခဏာသဘောကဘာလို့တတ်ခံစားပြီးပြည့်တယ် အဲ့ဒီခံစားသူပြက်တဲ့သဘောတရားလေးကိုခန္ဓာ၅ပါးလွတ်သွားတဲ့စိတ်ကလေးကိုသိရတယ်။ခံစားပြီးပြက်တယ်လို့ဒီလိုသိရတယ်။အဲ့ဒီသိတာပါလေတဲ့ဝိဇ္ဇာပညာပဲ။သရာစိတ်ဝရိယစိတ်တတိစိတ်သမာဓိစိတ်ပညာစိတ်အဲ့ဒါဘုံ၅ပါးပေါ့။အဲ့ဒါဘုံ၅ပါးစာထဲကဘုံတွေတော့မသိပါဘူးဗျာ။အဲ့ဒါခန္ဓာကရှာထားတဲ့စိတ်တွေကအဲ့ဒီစိတ်တွေကအဲ့ဒါဘုံ၅ပါးပေါ့။အဲ့ဒီစိတ်တွေကိုသိပါမှဒီစိတ်တွေမှမသိလို့ရှိရင်ဘယ်လိုလုပ် လူတိုင်းလည်းမသိဘူးလားတဲ့သရာဘောဝရိယဘောတတိဘောတမာရီဘောဘုံငါးပါးလက်ကြိုက်တာလက်ကြိုက်တာအဲဝိပဿနာယောဂီပုဂ္ဂိုလ်တွေဒီစိတ်တွေသိလာပြီဆိုတော့ဟောဒါသရာစိတ်ပဲဒါကဝိရိယစိတ်နာမ်လေးထွက်သွားပြီအာဒါဝိရိယနဲ့ခါတတိဆိုတဲ့ဥစ္စာတင်းနဲ့တောင်းတယ်လို့မသိပဲနဲ့ဝေဒနာဒီနာမ်ကိုသိတာအဲ့ဒါတတိပဲသမာဓိဆိုတာဘာလဲတဲ့နာမပြောင်းမလွှဲပဲနဲ့တင်းနဲ့တောင်းတယ်လို့မသိပဲနဲ့ဝေဒနာဒီနာမ်တခုတည်းသိတာမပြောင်းလွှဲတော့ဘူးအဲ့ဒါသမာဓိပဲပညာဆိုတာဘာလဲခံစားပြီးပြည့်အဲ့ဒါဘာလဲတဲ့ဒီစိတ်တွေသိတာတော့ ဟောလွယ်ရောဗျာဒီစိတ်တွေမှမသိဘဲနဲ့လုံးလဲချတာပါကြီးသရဘဝရိယဘုသတိဘုသမာဓိဘုပညာဘုဘုံ၅ပါးလက်ကြိုက်ထားမှဆိုစိတ်တွေပြောသားဆိုတော့မသိဒီစိတ်တွေကိုသိမှအဲ့တော့ကြိုးစားပါဒီစိတ်ကတော်ရင်နောက်စိတ်ကတွန်းတယ်အယိုးကြည်ကြည်အီခန့်ခန့်လူသေးသေးမသိတရားရသရဝရိယတတိသမာဓိပညာဘုံ၅ပါးလက်ကြိုက်ထားပြီးတော့တခါတည်းကိုဒီစိတ်တွေကိုသိသွားတယ် ပေးနဲ့အာသေခြင်းလည်းသေကားလည်းလိုက်ဖို့မှာပဲပွဲတွေကြည့်နေတာတော့ဗျာဗတ်စကုတ်ကြီးကြည့်ဇာပွဲကြီးတွေကြည့်အဲအိတ်ရှင်လို့လားအဲအဲ့ဒီမှာအပင်ငရဲကိုသွားမဲ့စိတ်ပိတ်တာဖြစ်မဲ့ပိတ်တာဖြစ်မဲ့ခန္ဓာငရဲခါရမဲ့ခန္ဓာတလိษံဖြစ်မဲ့ခန္ဓာတော့တညလုံးတခါတည်းမိုးနေကြည့် အခုဟာနတ်ပြည်6ထပ်သွားမယ်ယမ20သွားမယ်နိဗ္ဗာန်သာရိုက်သွားမယ်အဲ့ဒါကြတော့မလုံနိုင်ဘူးလားလုံနိုင်ရမှာပေါ့ကြိုးစားပါသရာအရေးကြီးတာပဲကြောက်မပေးနဲ့ဓမ္မကြီးတွေတရားနည်းနေပြီနော်ဂရိယူဂရိမြဲအောင်ယူအသက်ကြီးနေရင်ဂရိမြန်မြန်ယူဖို့အရေးကြီးတယ် ဘာပဲပေါ်ပေါ်ဒီမှာဝေဒနာသည်နာနာသည်ထားနာဤလက္ခဏာဘာလို့တတ်တယ်သူတော့တင်နာလည်းခံစားတယ်တောက်နာလည်းခံစားတယ်တောက်နာလေးခံစားလိုက်တယ်ခံစားပြီးပြက်တယ်နောက်တင်နာလေးသွားတီးလိုက်တယ်ခံစားပြီးပြက်တယ်ထုံနာလေးခံစားပြီးပြက်လိုက်ပြက်တယ်အဲနာဤလက္ခဏာသဘာဝကဘာလဲခံစားပြီးပြက်တယ်လက္ခဏာတင်နာလည်းခံစားပြီးခံစားတယ်တောက်နာလည်းခံစားတယ်ထုံနာလည်းခံစားတယ်အောက်နာလည်းခံစားတယ် ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားလှုပ်တာရွတာတွန်းတာကန်တာလည်းခံစားတယ်နာခံစားတာပဲရှိခံစားပြီးပြည့်နေတာပဲရှိတယ်တင်းနဲ့တောက်နဲ့ထုံနဲ့ဒီစိတ်တွေဖြစ်နေတာစိတ်ဓာတ်သင်္ခါရပရိစ္ဆာသမုပ္ပါခေါ်တယ်အဲ့ဒါအဲ့ဒီစိတ်တွေဟာဘာလဲစိတ်ဓာတ်သင်္ခါရပရိစ္ဆာသမုပ္ပါဆိုတာခန္ဓာမှာရှိပါတယ်ဗျတင်းနဲ့တောက်နဲ့ထုံနဲ့ဆိုတာအဲ့ဒါပရိစ္ဆာသမုပ္ပါပဲလဲနေပြီစိတ်တွေဖြစ်ပြည့်နေပြီတင်းနဲ့ဆိုတဲ့စိတ်တောက်နဲ့ဆိုတဲ့စိတ် ထုံတယ်ဆိုတဲ့စိတ်အောင့်တယ်ဆိုတဲ့စိတ်ပူတယ်ဆိုတဲ့စိတ်လှုပ်တယ်ဆိုတဲ့စိတ်ကြိုက်တယ်ဆိုတဲ့စိတ်လက်ရတယ်ဆိုတဲ့စိတ်အဲ့ဒါပါလေအဲ့ဒီစိတ်တွေကပါလေစိတ်ဓာတ်သင်္ခါရဆိုဖြစ်ပြနေတဲ့စိတ်တွေအဲဘဝတွေအမျိုးမျိုးပြောင်းပြီးတော့ပြိဿသမုပ္ပါလဲနေတဲ့စိတ်အဲ့ဒီစိတ်တွေချုပ်တာအဲ့ဒီစိတ်တွေချုပ်အောင်လို့ပါအခုကဝေဒနာဒီနာနာဣလက္ခဏာပါလေခံစားပြီးပြက်တယ်ဆိုတော့ဟာစိတ်ဓာတ်သင်္ခါရချုပ်သွားတယ်မရှိတော့ဘူးပြိဿသမုပ္ပါရသွားတယ်လွတ်သွားတယ်အဲ့တော့ကြိုးစားကြဒါစိတ်တွေပြင်ပေးနေတာ ဒါစိတ်တွေပြန်ပေးနေတာဆေးကုတ်နေတာပဲတရားဓမ္မပြားကသရာရှိဖို့အရေးကြီးတယ်အပင်မခါပြီးတော့ဒီမဲ့နောက်ပိတ်ဆုံးသာသနာကိုအဲအပင်မခါပြီးတော့ကိုတခါတည်းအပင်တကားပိတ်ပြီးတော့နိဗ္ဗာန်တကားဝင်ရပါစေသူဂရိဘုံသိုးဆန်ရပါစေဆိုပြီးတော့နောက်ပိတ်ဆုံးသာသနာမှာအတိမှန်နေစိတ်တွေကိုပြင်ပေးနေတာစိတ်တသဆေးရုံကြီးဖွဲ့တာအဲလုံနေရမယ်မလုံခဲနဲ့တော့ဒီမဲ့ပညာလေးနဲ့တော့ငါလူလည်းသိထားတာပဲလို့မလုံနဲ့သေကတိဆိုတော့အော်ဟဲ့သေးပြီဆိုရင်လေးဘက်ထောက်ပြီးတော့ဘိုးကိုကြောက်ခိုင်းရမယ်လားမတော့ ။ဘာကြောင့်လဲသိညာသိထားတာကိုသဘောမသိဘူးလားတဲ့။သိတော့သိထားတာပဲဝေဒနာကြတော့မခံနိုင်ဘူး။အမခံနိုင်တော့ဒေါသဖြစ်ပြီ။ဒေါသဖြစ်တဲ့ကွာဘယ်သွားမလဲတဲ့။အဲငရဲကြီးဖြစ်တာသင်းကြွေတော့။ကြိုးစားကြ။မကြောကြနဲ့နော်သရာအရေးကြီးတယ်သရာအရေးကြီးတယ် မလျှော့နဲ့ကဘာလာဇန်တရတက်ကအိတ်ခဲ့ပြီကဘာလာဇန်တရတက်ကအဲရှိခဲ့ပြီကဘာလာဇန်တရက်ကထိုင်ခဲ့ပြီကဘာလာဇန်တရက်ကသွားခဲ့ပြီကဘာလာဇန်တရတက်ကစားခဲ့ပြီအခုတက်တိအိတ်တုံးအခုတက်တိစားတုံးအခုတက်တိကြီးတုံးအဲကြိုးစားကြတရားတွေလွတ်မြောက်ပါဒကမာကြီးတွေအဲအသေးကျင့်တာအသေးကျင့်တာ အခုတရားထိုင်တာဘာလို့ထိုင်တယ်လဲသူများပြောလို့ချင်းတို့တော့အသေးကျင့်နေတာဟေးသေတတ်ဖို့ပါအဲခဏခဏသေကြည့်နေရတယ်ဒီစိတ်ကလေးဟာစိတ်ကလေးဟာပြောင်းနိုင်ဖို့ဟာအလေးအကျင့်ဝတိဘောဝင်တာတို့တရားထိုင်တာဟေးအသေးအသေးကျင့်တာဟေးခဏခဏသေကြည့်နေရတယ်တို့တော့ဒီလိုပြောတရားထိုင်တဲ့ပုဂ္ဂိုလ်အသေးကျင့်တာတရားမထိုင်တဲ့ပုဂ္ဂိုလ်ကတော့အသေးဘယ်ကလာကျင့်အဲ တရားထိုင်တဲ့ပုဂ္ဂိုလ်ကအသေးကျင့်တယ်အသေးကျင့်တော့အသေးတတ်တယ်အနေမြမဲ့အသေးတတ်တယ်ကြိုးစားကြလျှော့မပေးနဲ့ဝေဒနာကိုသိကြီးခါနာတယ်ကြိုက်တယ်လို့တော့မသိနဲ့နာတယ်လို့သိရရင်ပိုနာလာမယ်ကြိုက်တယ်လို့သိရင်ပိုကြိုက်မယ်ပူတယ်လို့သိရင်ပိုပူလာလိမ့်မယ်အောင့်တယ်လို့သိရင်ပိုအောင့်လာလိမ့်မယ်ဥပါဒါကိုအဲ ပူတယ်ကြိုက်တယ်ထုံတယ်ကျင်းတယ်အောင့်တယ်မသိပဲနဲ့ဖောက်ပြန်လာတဲ့သဘောတရားဝေဒနာသာသိလိုက်ကြဝေဒနာကနေပြီးနာမ်ကိုသိလိုက်ကြနာမ်ကိုသိပြီးတော့ခံစားပြီးပြက်တဲ့သဘောလေးကိုသိလိုက်ကြဟောသုံးစိတ်တယ်လက်ဦးစိတ်ကလေးကဘာကိုသိရမလဲဝေဒနာသိလိုက်ဝေဒနာကနေပြီးတော့နောက်စိတ်ကနေပြီးဝေဒနာကိုနာမ်ကိုသိလိုက်နာမ်စိတ်ကိုပြောလိုက်နာမ်စိတ်ကနေပြီးတော့ဝေနာဤလက္ခဏာသဘာဝသူသဘောကဘာလောက်တတ်တယ်လဲခံစားပြီးပြက်တဲ့သဘောဒါသိလိုက်ဟုတ်ပါ အသုံးလုံးသုံးစိတ်တယ်လွယ်လွယ်လေးနေမသိလို့လွတ်မှမသိလို့ရောက်မပေးနဲ့နော်တက္ကမကြီးတွေတက္ကကြီးတွေအသက်တွေလည်းကြီးနေပြီဗျာ6နာရီထိုးတော့မယ်ဒီထဲမှာ60ရှိတဲ့ပုဂ္ဂိုလ်ပါမယ်50ရှိတဲ့ပုဂ္ဂိုလ်ပါမယ်80နီးပါးပုဂ္ဂိုလ်ပါမယ်80ပါမယ်အသက်တန်းလေးကလည်းဒီမှာဘာမှမနေရဘူး80ဆိုတဲ့ဥစ္စာအမတန် သီလကောင်းတဲ့ပုဂ္ဂိုလ်40နဲ့လည်းသိတယ်30နဲ့လည်းသိ15နဲ့လည်းသိ10နဲ့လည်းသိအဲဒီကနေ့သိမှမသိနှစ်ဖန်သိမှမသိတစ်ပတ်သိမှမသိအဲဂရိကိုယူထားကြသိတော့သိရမှာပဲဘယ်တော့သိရမလဲလမ်းသွားရင်လည်းသိမယ်နောက်ဖေးသွားရင်လည်းသိမယ်အိတ်နေရင်လည်းခြံောင်းနဲ့သိမယ်ခမဲစားရင်လည်းသိမယ်စားအာရင်လည်းသိမယ်ကြောက်သွားရင်လည်းသိမယ်သိတော့သိရမှာပဲဘယ်နေရာသိရမလဲတော့မပြောတော့သေပင်သေရညာတော့လေအတိလေးနဲ့သေရရင်မြတ်လိမ့်မယ် အတိလေးနဲ့တရားမဘယ်အတိနဲ့တရားမလဲသွားရင်လည်းအတိလေးနဲ့သွားစားရင်လည်းအတိလေးနဲ့စားရမယ်အတိနဲ့ပါလဲအော်ဝေဒနာပါလားဝေဒနာတိနာပါလားနာဤသဘောတရားကဘာလို့တတ်တယ်သူသဘောကဘာလို့တတ်တယ်အော်ခံစားပြီးပြက်တဲ့သဘောတရားစားတာလည်းခံစားပြီးပြက်တဲ့သဘောတရားအဲကြားလိုက်တဲ့အသံလည်းခံစားပြီးပြက်တဲ့သဘောတရားနာနာလည်းခံစားပြီးပြက်တဲ့သဘောတရား အဲစားလိုက်တယ်ရတာလည်းခံစားပြီးပြက်တဲ့သဘောတရားထိလိုက်တယ်ခံစားပြီးပြက်တဲ့သဘောတရားလှမ်းလိုက်ချားလိုက်လည်းခံစားပြီးပြက်တဲ့သဘောတရားအလုတ်လုံနေလည်းသိနေတဲ့သဘောတရားနာမယ်ခံစားပြီးပြက်တဲ့သဘောတရားဒီအစီလေးသာလိုက်တယ်နောက်ကျတော့ဝစီဟောနိုင်သွားရောအလေးချက်ပြက်သွားသမာဓိပြက်သွားတီးသွားစိတ်ကလေးတစ်ခုလည်းပြက်သွားအဲလွတ်ပါပြီဗျအပေလေးပါအကုသိုလ်စိတ်တွေမပြက်တော့ဘူးစိတ်ဓာတ်တွေခါရတွေချုပ် ကြိုးစားပါပရာတိတ်အရေးကြီးတယ်နော်အယိုးချေချေအေးခါလူသေးသေးမသေးတရားရဆိုဒီစိတ်ကိုထားရှေ့အောင်မပေးကြနဲ့ဓမ္မကြီးကြီးဝေဒနာခံရရင်ပြင်းပြင်းလေးရှူသွားမိတ်မလိုက်နဲ့မိတ်လိုက်ပြီးတော့ကြအိတ်လိုက်ငိုက်နေတာနဲ့တော်တော်ကြာကြာတော့မက်လို့လို့ဖို့လို့လို့ပြောသေးတယ်ငိုက်တဲ့ဟာဒီအနတော့မက်ဖို့ဝဲနေတယ်လို့ပြောတယ်အဲငိုက်နေရမောဟဘာမှမသိတာမက်ဆိုတာကဘာလဲကိလေသာတတ်တာဝေဒနာပေါ်မှာ ကိလေသာသတ်တာဒေါသကိုသတ်တာမောဟကိုသတ်တာလောဘကိုသတ်လိုက်တာမက်ဆိုတာမက်စိတ်ကိုစိတ်ရှေ့စိတ်နဲ့နောက်စိတ်ရှေ့စိတ်နဲ့နောက်စိတ်မက်စိတ်ဆိုတာပဲဟာလေဝေဒနာတစ်ခုပေါ်လာတယ်ရှေ့စိတ်ကလေးကတင်းနေတောက်နေလို့သွားသိလိုက်တင်းနေလို့တောက်နေလို့သိလိုက်တာအဲ့ဒါဘာလဲတဲ့အကုသိုလ်စိတ်အဲ့ဒီအကုသိုလ်စိတ်ကနေပြီးတော့ဝိဇ္ဇာစိတ်ကဘယ်လိုရှိလိုက်လဲဝေဒနာဒီနာမကွာတင်းနေတောက်နေမဟုတ်ပါဘူးဟောမက်စိတ်က သေးတယ်လို့မရှိတောင်းတယ်လို့မရှိထုံတယ်လို့မရှိဝေဒနာသည်နာနိုင်တော့ဗါလဲခံစားပြီးပြက်တယ်ဆိုတာအဲ့ဒါ message အကုသိုလ်စိတ်ကိုနောက်စိတ်ကနေပြီးတော့သတ်ပလိုက်အဲ့ဒါဗါလဲ message အဲ့ဒါတည်ငါသတ်ပလိုက်မေ့နေတာမဟုတ်ဘူးဗျတချို့မေ့နေတာဒီပေါ်တော့မေ့နေလို့ရှိရင်မောဟမမေ့ရဘူးပြစ္ဆုတ်ပန်စိတ်တွေကိုသိသွားဝေဒနာခံရပြင်းပြင်းလေးရှူသွားရှေ့စိတ်နဲ့နောက်စိတ်အဲ့လိုတွန်းသွား ရှေ့စိတ်ကလေးကနာတယ်လို့သတ်မှတ်လိုက်တဲ့စိတ်ကိုအကုသိုလ်စိတ်ဖြစ်သွားပြီအပေသွားမဲ့စိတ်နောက်စိတ်ကလေးကဝေဒနာသည်နာနိုင်တော့ခံစားပြီးပြက်တယ်အဲ့ဒါကဝိဇ္ဇာစိတ်အဲ့ဒီစိတ်ကဘာလဲမက်မက်စိတ်ရှေ့စိတ်နဲ့နောက်စိတ်တော့ရှေ့စိတ်ကအကုသိုလ်စိတ်နောက်ကကုသိုလ်စိတ်ကြောက်မပေးနဲ့နော်ဒကမကြီးတွေဒကာကြီးတွေစူးစမ်း သေရင်လည်းသေရောအယိုးကြီးကြီးအေးခါပြက်ခြင်းလည်းပြက်ရောဆိုဒီစိတ်ကိုထားကဘာလာသန်းတင်တဲ့ကဒီခန္ဓာကြီးညာလာအခုတည်းဒီညာတော့မညာတဲ့ဘုရားကမညာရဘူးလို့ပြောတယ်သေရင်လည်းသေရောအယိုးကြီးကြီးအေးခါခါပြက်ခြင်းလည်းပြက်ရောဆိုတဲ့ဒီတထိုင်နဲ့ငါသေရင်လည်းမြတ်တယ်ဆိုတဲ့ဒီစိတ်ကိုထားသရသေလည်းမသိနိုင်ဘူးရှော့မပေးနဲ့သရာရေးကြည့်တယ် သေဟာနီးဆက်ဆက်စိတ်ကလေးတွေပြောင်းသွားပါအဲကဘာလာသန်းတဲ့တက်ကသိတဲ့အသိတွေကို အမှားတွေသိနေတဲ့စိတ်အဲပြစ္ဆုတ်ပါအမှန်သိရမယ့်စိတ်ကိုသမာဓိဋ္ဌိဉာဏ်သမာဓိဋ္ဌိမျက်စိသမာဓိဋ္ဌိဖြစ်အောင် အမှန်မြင်အမှန်သိရမယ့်စိတ်အမှားမြင်အမှားသိတဲ့စိတ်ကမိစ္ဆာဒိဋ္ဌိသမာဓိဋ္ဌိကအမှန်မြင်အမှန်သိတဲ့စိတ်အဲသေဟာနီးဆက်ဆက်အမှန်မြင်အမှန်သိရမယ့်စိတ်ဖြစ်အောင်လုပ်အောင်အမှားကိုမသိရအောင်အမှားကိုသိတာကဘာလဲ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 ဝေဒနာကနေပြီးတော့ဒီဝေဒနာကိုဥပါဒဖြစ်မှာဆိုလို့နာကိုပြောင်းလိုက်ဝေဒနာဒီနာနိုင်တော့ဘာလို့တက်လဲခါစားပြီးပြက်တယ်ဘောတော့ဆွဲသွားသမာဓိဋ္ဌိအဲ့ဒီစိတ်တွေကိုသိပါပါကြိုးစားပါသရာစိတ်တယ်မှာဝေဒနာခံစားရှင်းရှင်းလေးရှူသွားရှော့မပေးနဲ့နော်အဲအရေးကြီးဆုံးအချက်ကဘာလဲတဲ့အကုသို့ကုသို့သရာရေးကြီးတယ်ရှေ့စိတ်နဲ့နောက်စိတ်တော့ရှော့မပေးနဲ့တစ်ထိုင်နဲ့လွတ်မြောက်သွားအောင် ဝေဒနာကုံဆုံးသွားပြီးစိတ်ဓာတ်သတိပဋ္ဌာန်ရောက်အောင်ကြိုးစားတဲ့ရှော့မပေးပါနဲ့တရားရေးကြီးတယ်ရုပ်ဝေဒနာမကုံမချင်းမထနဲ့နော်တက္ကမကြီးတွေအဲသေခြင်းနဲ့သေရောဆိုတာတက်အဲဒီကတရားတရားပွဲပုံကိုယ်တွေကတရားသာသနာပြုတဲ့ပုံကိုလိုက်ဖို့ပါအင်ကိုနံလေးမညွတ်နဲ့ ငါဒီဒုက္ခကြီးမကုန်မချဲသေခြင်းနဲ့သေရောဆိုပြီးတော့တခါတည်းကိုသရာစိတ်နဲ့တွန်းယုံနာနှစ်ပါးကုံဆုံးပြီးတော့ချုပ်သွားလိုက်ရုပ်ဝေဒနာမကုန်မချဲမထနဲ့ကုံသွားတဲ့ပုဂ္ဂိုလ်ကထနိုင်တယ်အတိဆုံးသွားတဲ့ပုဂ္ဂိုလ်ထနိုင်တယ်အတိမဆုံးသေးလို့ရှိရင်ရုပ်ဝေဒနာနာခံစားပြီးခံစားနေတော့ဆိုရင်မထနိုင် ဒုက္ခကုံဆုံးသွားလို့စိတ်တသတိပဋ္ဌာန်စိတ်ကလေးကတည်ငြိမ်ပြီးချမ်းသာပြီးအေးတက်ကလေးတွေးလိုက်ပြီးဆိုရင်တော်နိုင်တယ်မလျှော့နဲ့တရားအရေးကြီးတာပဲဒီဝေဒနာသူ့သဘောနဲ့သူဖြစ်နေတာဝေဒနာတွေကဓာတ်ကြီးလေးပါကလည်းသူ့သဘောနဲ့သူဖောက်ပြန်နေနာကလည်းသူ့သဘောနဲ့သူခံစားနေအခုမြင်တဲ့ဟာကြီးကဘာကြီးလဲမိမလားယောက်ျားလားအာသုဘကြီးတော့ကြပုတ်ပါအယုစုကြီးမဟုတ်တဲ့တရားကြီးကိုထင်းနေကြတယ် မိမပဲယောက်ျားပဲငါကောင်သူကောင်ထဲနေလို့ဒါကြပုတ်ရမယ်တရားကြီးအရေးပြောကြပြီးတော့သွေးပုတ်ပြီပုတ်ပြီးအယိုကြပြီးတော့အယိုးစုကြီးဘာမှအထက်သာရမရှိတဲ့ယုတ်တရားကြီးအတုပတရားကြီးအဲဒီပေါ်မှာဒီအတုပတရားကြီးပေါ်မှာဥသိနေတာကဘာလဲတဲ့ဝေဒနာတင်ညာသင်္ခါရဝိညာဏနာခန္ဓာလေးပါဥသိနေအဲနာခန္ဓာလေးပါဥသိနေတာဒီနာခန္ဓာလေးပါပြတ်သွားပြီဆိုရင်ဒီဒီအတုပယုတ်ကြီးအောင်အဲမင်းနဲ့ရှော့တော့မယ်ဘရိုးလေးနဲ့ပုတ်တော့မယ်ကဲ ပူလိုက်တာကြိုက်လိုက်တာလို့ပြောနိုင်သေးလားအဲမရှိတာကြီးကိုအရှိမထင်နဲ့ကြိုးစားပါသေးသေးချာချာကွဲအောင်ရှုဖောက်ပြန်နေတဲ့သဘောတရားသူသဘောနဲ့သူဖောက်ပြန်နေတာသတ်သတ်ဖြစ်နေလေဒုက္ခဒုက္ခခံစားနေတဲ့နာငါလည်းသတ်သတ်ဖြစ်နေလေမြင်နေတဲ့အတုပအယုစုကြီးကလည်းသတ်သတ်ဖြစ်နေလေအဲ့ဒီလိုသုံးဌာနကွဲသွားအောင်ရှုလိုက်ပြီဆိုလက္ခဏာသုံးပါးမြင်ပြီဘယ်လက္ခဏာလဲတဲ့ ဖောက်ပြန်နေတဲ့လက္ခဏာရယ်ဒုက္ခဒုက္ခခံစားတဲ့သဘောတရားလက္ခဏာနာလက္ခဏာရယ်ဖောက်ပြန်နေတဲ့ရုပ်လက္ခဏာရယ်မြင်နေတဲ့အတုပအယုစုကြီးရဲ့လက္ခဏာရယ်ဒီဟာကြီးကဘာမှအဖို့မတာပါလားပြက်ရမယ်တရားကြီးပဲအတုပကြီးပဲအယုစုကြီးပဲမိမလည်းမဟုတ်ယောက်ျားလည်းမဟုတ်အတုပတရားကြီးပဲဆိုတာအတုပလက္ခဏာမြင်တယ်နာဤလက္ခဏာကဒုက္ခဒုက္ခခံစားခြင်းလက္ခဏာပဲဖောက်ပြန်နေတဲ့ရုပ်တွေကလည်းသတ်သာခံစားတဲ့လက္ခဏာကလည်းနာလက္ခဏာကလည်းသတ်သာ မြင်နေတဲ့အတုပကြီးကလည်းအတုပလက္ခဏာသသအဲ့ဒီလိုသုံးဌာနကွဲသွားပြန်လဲတော့အပယ်လွတ်ပြန်ပြီလက္ခဏာသုံးပါမြင်ပြီလေကွဲအောင်ရှုယုံတော့ကြိုးစားပါသရာစိတ်တင်ပါရှေ့စိတ်ကတော်ခြင်းနောက်စိတ်ကတွန်းတယ်ယုံနာကိုလည်းကွဲအောင်ရှုဖောက်ပြန်နေတဲ့သဘောတရားတွေကသသပဲနာငါဒုက္ခဒုက္ခခံစားနေတဲ့နာငါလည်းသသမြင်နေတဲ့ယုတ်ကြကြီးကလည်းသသအတုပအကြီးတိုင်းကမိမကောင်ယောက်ျားကောင်ဆိုတော့အထင်မှားနေတာ ဓာတ်သဘောဓာတ်ဆောင်တယ်သူသဘောသူဆောင်နေတဲ့ရုပ်တဏ္ဍသဘာဝဓာတ်ဒီဓာတ်သဘောတွေကိုမသိမိမပဲယောက်ျားပဲငါကောင်သူကောင်ဆင်းနေမရှိတဲ့တရားတွေရှိတဲ့တရားကဘာလဲဖောက်ပြန်တဲ့သဘောတရားခံစားတတ်တဲ့သဘောတရားအတုပရဲ့သဘောတရားဟောလက္ခဏာ၃ပါးပဲရှိဒီလက္ခဏာ၃ပါးကိုမသိဘူး